လူတော်ဟာကောဇာတက္ကရာ1383ခုနှစ်ဘုရဝတ္တန္တမူလရာသီတစောင်းမုံလာပြည်နေဒီနေ့ရှင်မေဝသာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမမကတရားလူလာကြတဲ့ယောဂီတော်စင်များကိုခွန်ကြီးဓမ္မတဏ္ဍ တရားလူပေးလူမှာကသာတကနိဗ္ဗာန်မှာလာတဲ့ကုဏဇတရားဒေသနာတော်ကိုဘုန်းကြီးတို့ဒီနေ့ဓမ္မဒါနတရားအလူပေးလူမှာဖြစ်ပါမိမိပေါ်မှာပြုထားတဲ့ခြေစူးအဲဒီခြေစူးတရားကိုပြန်ပြီးဆက်တဲ့ စတရားဒေသနာတော်လေးဖြစ်ပါဒီတရားတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးသဝတိပြင်မောစီလွန်ရွှေကြောင်းကင်းအောင်မှု့လျော်စံပြောတော်မူစဉ်အချိန်မှာပသိနေရီကောသလမင်းကြီးရဲ့နန်းတော်မှာဘုန်းကြီးတို့တရားဓမ္မတွေဟောပြောပေးရဘာသာရေးနဲ့ဆက်လို့ နားမလည်သေးတာတွေကိုနားလည်အောင်သင်ကြားပေးရသင်ကြားပေးဖို့အတွက်မြတ်စွာဘုရားကိုယဟန်တပါလွတ်ပေးဖို့ပတိနတိကောသလမင်းကြီးလျှောက်တဲ့အခါမြတ်စွာဘုရားညီတော်အာနန္ဒာကိုလွတ်ပေးလိုက်တယ်နန်းတော်ထဲမှာမိဖုရားမောင်မမိတ္တာရွှေရံနေ ဘာသာရေးနဲ့စံပြီးတော့နားလေသဘောပေါက်အောင်သင်ကြားပေးဖို့အခုခေတ်မှာရင်ကျေမှုတင်တန်းဆိုတာဒီခဏနေပြရအခုနန်းတော်ထဲမှာလည်းပဲဘာသာရေးနဲ့ဆက်ပြီးတော့နားလေသဘောပေါက်အောင်ဖို့မြတ်စွာဘုရားဓမ္မယဟန်တပါတောင်းတဲ့အခါမြတ်စွာဘုရားညီတော်အာနန္ဒာကိုထည့်ပြလိုက်တယ်နေ့စဉ်နေ့စဉ်အချိန်ပိုင်းညီတော်အာနန္ဒာနန်းတော်ကြွားပြီးတော့ နန်းတော်ထဲမှာရှိတဲ့မိဖုရားနဲ့မင်းမိမပေါ်လေမောင်မမိတ်တန်နေအဲဒီပုဂ္ဂိုလ်များကိုညီတော်အာနန္ဒာသင်ကြားပေးဟောကြားပေးတဏီလောကကဏ္ဍကြတော့ပတိနေတိကောသလမင်းကြီးကိုအခြားတိုင်းနိုင်ငံကနေပြီးတော့အဝတ်အထည်အမတန်ကောင်းမွန်တဲ့အဝတ်အထည်တစ်ထောင် ဆက်တန်လိုက်တယ်ဆက်တန်လိုက်တဲ့အခါကလည်းကြတော့ကတိနေဒီကောသလမင်းကြီးဟာသူ့မိဖုရားနဲ့မောင်မမိတ္တရွှေရံ900နောက်ရကြတော့တက်တက်လွယ်လွယ်လှလှပပဝတ်ဆင်နိုင်အောင်ဆိုပြီးတော့အဲ့ဒီအဝတ်အထည်900တူတူကိုတစ်ထဲစီတစ်ထဲစီပေါ်လေးပေးလိုက် ပေးလိုက်ပြီးတော့နောက်ရရောက်တဲ့အခါကျတော့ဒီမိဒီယာမောင်းမမေတ္တန်လေးဟာငကိုမိမိရှိရှိနေတဲ့ဝေါ်ဟောင်းအစာဟောင်းပဲဝတ်ဆင်ပြီးတော့လာကြဝတ်ဆင်ပြီးတော့လာကြဝတ်ဆင်လာကြတော့သတိနတိကောသလမင်းကြီးကအဲဒီမှာသူ့ရဲ့မိဖုရားများနဲ့မောင်မမိတ္တများကိုမနေ့ကသင်တို့ကိုဝတ်တယ်အစ်တည်း တထဲတထဲလေးရင်အတပြာတထောင်တထောင်ထိုက်တန်တဲ့ဝတ်ထည်တွေပေးလိုက်တယ်။ဒါကြောင့်အဲ့ဒီဝတ်ထည်တွေမိုးခဲ့ကြတာလေဆိုတော့အဲ့ဒီမိဖုရားမောင်မမေတ္တာများမိမိတို့ကိုပေးလိုက်တဲ့အဝတ်ထည်များကိုမိမိတို့ကိုဘာသာရေးနဲ့စပ်ပြီးတော့သင်ကြားပေးတယ်။မိမိတို့ကိုတရားဓမ္မတွေဟောကြားပေးတယ်တရားဓမ္မတွေတွင်တင်ညွှန်ပြပေးတယ်။ ဆရာဖြစ်တဲ့ဤတော်အာနန္ဒာမထေရကိုလှူလိုက်တယ်အဲ့မှာပတိနေရီကောသလမင်းကြီးမကျင်နာသူကသူ့မိဖုရားတွေတဏ္ဍပါပါဝတ်ဆင်မှုပေးလိုက်တာမိဖုရားတွေကအကုန်လုံးသင်္ကန်းခြင်းနဲ့လှူလိုက်တယ်လှူလိုက်တယ်ဆိုတော့မကျင်နာဘူးဒီကြီးတော်အာနန္ဒာမြတ်စွာဘုရားကသင်္ကန်း၃၀ပဲခွင့်ပြုထားတာ ဒီသင်္ကန်းသုံးတဲ့ခွင့်ပြုထားတာကိုကြည်စမ်းသူမိဖုရားတွေလှူလိုက်တဲ့အဝတ်အထည်900အလှူခံနေဆိုတော့ကုန်းသွဲမှုများလုပ်နေသလားဒီကိုယ်တော်စီးပွားရေးများလုပ်နေသလားဒါနဲ့ငါသိအောင်မေးလျှောက်မယ်ဆိုပြီးတော့ဤတော်အာနန္ဒာလာစောင့်ပြီးလျှောက်တယ်ရှင်ဘုရားတဲ့အရှင်ဘုရားမြတ်စွာဘုရားက ရှင်ဘုရားတို့ယဟန်တန်ဃာတော်များကိုခွင့်ပြုထားတာသင်္ကန်း၃တယ်တွေခွင့်ပြုတာမဟုတ်လားလို့မေးတယ်။ဟုတ်တယ်တခါတော့ရသော်ဘုရားဟာသင်္ကန်း၃တယ်တွေခွင့်ပြုထားတာမှန်တယ်တဲ့ဒါပေမဲ့ဘလောက်အလူခံရမယ်ဆိုတာမြတ်စွာဘုရားကအကြည်အတွက်ဒီလောက်ကအလူခံဟောမထားဘူးပြညာမထားဘူးသင်္ကန်းတွေဘလောက်လူလူလူကျင်တဲ့လောက်လူအလူခံကောင်းနေမြတ်စွာဘုရား အဲဒီမှာလူခံဖို့ရအတွက်သင်္ကန်းအကန့်တတ်ထားပြီးတော့မြတ်စွာဘုရားပြညာထားတာမရှိဘူးအဲဒီလိုဆိုတော့ကဲဒီလိုဆိုရင်အရှင်ဘုရားသင်္ကန်း900တောင်လှူလိုက်တာဆိုတော့အရှင်ဘုရားအဲ့ဒီသင်္ကန်းကြီးအရှင်ဘုရားဘာလုပ်လဲမိတယ်အရှင်ဘုရားဘာလုပ်လဲဆိုတော့တရားတော်မင်းကြီးသင်္ကန်းရှားပါတဲ့ယဟန်တော်ကြီးရှိပါလေ ကိုတင့်ရဲ့မိဖုရားများလှူဒန်းလိုက်တဲ့သင်္ကန်း900အထင်900သင်္ကန်းရှားပါတဲ့ယဟန်တော်900ကိုငါတထည်စီလှူဒန်းလိုက်တယ်တထည်စီလှူဒန်းလိုက်တယ်အဲဒီမှာဩသင်္ကန်းတွေလှူဒန်းလိုက်ရှင်ဘုရားတို့တကယ်လို့သင်္ကန်းကပူရှံပြီးပေါ်များနေရင်ပေါ့ အဲ့ဒီလိုပူရှင်ပြီးသင်္ကန်းပေါ်များနေလို့ရှိရင်အရှင်ဘုရားသင်္ကန်းအတိတ်တွေရလာခဲ့ရင်ပေါ့ဗျာသင်္ကန်းအဟောင်းတွေကိုအရှင်ဘုရားတို့ဘယ်လိုလုပ်လဲမိပါအဲ့ဒီမှာသင်္ကန်းအတိတ်တွေရလာလို့ရှိရင်သင်္ကန်းအဟောင်းတွေကိုအရှင်ဘုရားတို့ဘယ်လိုတုံးတယ်လဲဘယ်လိုတုံးပြုတယ်လဲမင်းတွေကကလန့်ကြတော့မင်းကြီးဟောဒီမှာဒီပကုံးပေါ်မှာတင်ထားတယ်တနည်းအားဖြင့်ခြုံထားတယ် ဒီဒုက္ခုတ်သင်္ကန်းကြီးဟောင်းလို့ရှိရင်တဲ့ဟောဒီမှာအဲ့ဒီဒုက္ခုတ်သင်္ကန်းကြီးကိုကိုယုံအဖြစ်နဲ့အတုံးပြလိုက်တယ်အပေါ်ကယုံနဲ့ကိုယုံသင်္ကန်းဧကတိသင်္ကန်းအရှင်နဲ့အတုံးပြလိုက်တယ်တဲ့ဒုက္ခုတ်သင်္ကန်းကြီးဟောင်းသွားရှင်ပြားတဲ့အဲ့ဒီကိုယုတ်ကိုယုံသင်္ကန်းကြီးဟောင်းသွားလို့ရှိရင်ရောတဲ့သင်ရှင်ပြားဘယ်လိုအတုံးပြလဲ တကယ်လို့ကိုယုံသင်္ကန်းကြီးအပေါ်ဝတ်သင်္ကန်းကြီးဟောင်းသွားရင်ငါခါဝတ်တင်းမိုင်သင်္ကန်းဖြစ်တဲ့အသုံးပြုတယ်အပေါ်ကလက်ထပ်သင်္ကန်းကြီးဟောင်းသွားရင်ကိုဝတ်သင်္ကန်းကိုယုံသင်္ကန်းကိုယုံသင်္ကန်းကြီးဟောင်းသွားရင်တင်းမိုင်ခါဝတ်သင်္ကန်းဖြစ်တဲ့အသုံးပြုလိုက်တယ်ကောင်းပါပြီအဲ့ဒီခါဝတ်သင်္ကန်းဟောင်းသွားရင်တဲ့အရှင်ဘုရားတို့ဘယ်လိုအသုံးပြုလဲဒီခါဝတ်သင်္ကန်းကြီးဟောင်းသွားရင်ငါတို့ အိယခင်းအဖြစ်နဲ့အိယာပေါ်မှာခင်းပြီးတော့အိတယ်တဲ့အိယခင်းအဖြစ်နဲ့အသုံးပြုလိုက်တယ်။ဩတင်းနိုင်တင်ကဟောင်းပါရင်လည်းအသုံးပြုလို့ရတယ်။ကောင်းပြီဒီလိုဆိုရင်အရှင်ဗျာအဲ့ဒီအိယခင်းဟောင်းသွားရင်ရောအရှင်ဗျာတို့ဘယ်လိုအသုံးပြုလဲ။တရားတော်မင်းကြီးဒီအိယခင်းကြီးဟောင်းသွားပြီဆိုရင်လည်းညီအခင်းအဖြစ်နဲ့ငါတို့အသုံးပြုတယ်။ ဒီပေါ်မှာခင်းပြီးတော့သုံးပြုတယ်။အဲဒီမြေခင်းဟောင်းသွားရင်ရောရှင်ပြားတို့ဘယ်လိုသုံးပြုတယ်လဲ။အဲဒီမြေခင်းဟောင်းသွားလို့ရှိရင်တဲ့သူ့ကိုသင်္ကန်းကိုခေါင်းပြီးတော့ခြေတုပ်အဖြစ်နဲ့အသုံးပြုတယ်။သင်္ကန်းကိုတော့ခြေသင်္ကန်းကိုအမျိုးမျိုးအလဟတမဖြစ်ဘူး။မိမိတို့လူတန်းထားတဲ့သင်္ကန်းကိုအနန္တမဖြစ်အောင်ဒီမှာသုံးဆွဲပြီးတော့ပြပုံလေးတွေကိုရှင်အနန္ဒာက သတိနေဒီကောသလမင်းကြီးကိုမင်းရှိနေကောင်းပြီဗျာတဲ့အဲ့ဒီရှည်တုပ်အဝတ်ကြီးဟောင်းသွားပြီသင်္ကန်းကြီးဟောင်းသွားအဲ့ဒီလိုတုံးမရတော့ဟောင်းသွားစုပ်ပြဲသွားရင်အရှင်ဘုရားဘာတွေတုံးမလဲတရားတော်မင်းကြီးအဲ့ဒီလိုဟောင်းသွားပြီဆိုရင်တော့ဒီသင်္ကန်းကြီးစုပ်ကြီးကိုပဲခွနဲ့နှုတ်နှုတ်ဆင်းနေအဲ့လိုနှုတ်နှုတ်ဆင်းပြီးတော့မြေနဲ့နေပြီးတော့ ကျောင်းမှာမြေကျင်လိမ့်ကြံခြင်းမှုကိုပြုတယ်မိမိရဲ့ကျောင်းမှာမြေနဲ့နေပြီးတော့အဲ့ဒီအဝတ်တွေနေပြီးတော့မှတခါရင်ကျောင်းကိုလိမ့်ညီညက်နဲ့လိမ့်ကြံပြီးဒီလိုအသုံးပြုလိုက်တယ်အဲ့ဒီခါကျတော့မှဒီပတ္တနေတိကောသလမင်းကြီးဟာဩမိမိတို့လူတန်းနဲ့သင်္ကန်းအလားအသာဖြစ်သွားဖြစ်မသွားပါပဲလားအားလုံးအတုံးချလို့ရပါလားဆိုပြီးတော့စောစောကတော့ ဒီတော့အနန္တာကိုဒီသင်္ကန်းအစုံ900အလှခံပြီးဒီကိုယ်တော်ကုံတွယ်ခြင်းမှုပြုသလားမသိဘူးအထင်လွဲနေအခုကြတော့မှတခါလေသင်္ကန်းနေဟာမိမိတို့လူလိုက်တဲ့သင်္ကန်းအလားတမဖြစ်ပါလားဆိုတာသဘောပေါက်ပြီးတော့မိမိစီမှာကြံနေသေးတယ်အဲ့ဒီအထယ်900ကိုရောအာနန္ဒာကိုလှူလိုက်တယ်ကြံနေသေးတဲ့အထင်900လှူလိုက်တယ်သို့သောကမိဖုရားတွေကိုပေးလိုက်တဲ့900 လှူဒါန်းလိုက်တယ်။အဲ့ဒီ900ကိုညီတော်အနန္ဒာကအခြားသင်္ကန်းဆင်းရဲတဲ့ရဟန်းတော်တွေကိုလှူလိုက်တယ်ကုန်သွားပြီ။နောက်တန်းပသိနေတိကောသလမင်းကြီးကကြီးညိုပြီးတော့အထင်900ထပ်ပြီးလှူဒါန်းလိုက်။အဲ့ဒီအထင်900လှူဒါန်းလိုက်တဲ့အခါမှာမိမိရဲ့အနိနာမှာညီတော်အနန္ဒာရဲ့အနိနာမှာနေထိုင်ကြတဲ့ယဟန်တော်900ရှိတယ် အဲ့ဒီ900ထဲမှာနိရောအနန္တကိုအနိကပြုစုလှုပ်ကြွေးနေတဲ့ယဟန်တော်လေးတစ်ပါးရှိတယ်။ဒီ900ထဲမှာအဲ့ဒီမှာနိရောအနန္တဒီ900ကိုတစ်ပါးတစ်ပါးတစ်သုံးစီတစ်ထည်စီတစ်ထည်စီဝေငှမပေးဘူး။သတိနတိကောသလမင်းကြီးလှူလိုက်တဲ့သင်္ကန်း900ကိုအဲ့ဒီမိမိကိုပြုစုလှုပ်ကြွေးတဲ့ အဲ့ဒီဝကြီးဝင့်ငယ်ပြုစုပေးတဲ့ယဟန်တော်လေးတပါးလေးကိုပဲကဲငါရှင်ဒီသင်္ကန်းဆုံး900အလိုရှိတယ်လို့အသုံးပြုတော့ဆိုပြီးတော့ပေးလိုက်တာပေးလိုက်တဲ့အခါကျတော့ဒီယဟန်တော်လေးဟာလေးပဲဒီသင်္ကန်းဆုံး900သူပြလို့ဝတ်မယ်အဲ့ဒီမှာမိမိနဲ့အတူတကွနေထိုင်ကြတဲ့ယဟန်900ကိုတပါးတပါးမရင်တစ်ထဲစီတစ်ထဲစီတစ်ထဲစီဝင်လာလိုက်အားလုံးအထင်900ကုန်သွားတယ်ဒါပေမဲ့ အရှင်အနန္ဒမထေရစီကနေပြီးတော့ဆရာကနေတပည့်တွေကိုချီးမြှောက်တဲ့အနေအချင်းရှင်ဘုရားတို့ကြွရော့သင်္ကန်းတစ်သေးစီတစ်သေးစီဒီလိုချီးမြှောက်တာမဟုတ်ဘူး။တစ်ဆင့်ကချီးမြှောက်ခံရတာဖြစ်တော့ကြံတဲ့ယဟန်နေမကျင်တော့ဘူး။ကြံတဲ့ယဟန်နေမကျင်တော့ဘူး။ဒါလောကမှာနော်ခုလောကမှာရှိကြ။တခါလေဒီတယောက်စီကနေလက်ဆင့်ခံယူရတယ်ဆိုရင်ကမယူခြင်းမလို့ခြင်းမတုံးခြင်းအဲ့လိုဖြစ်တာလေအများကြီး။ အခုလည်းဒီတိုင်းပဲတဆင့်ငံယူရတာဆိုတော့ရတော့ရတယ်ဒါပေမဲ့တဆင့်ငံရတာကိုသိမကျင်တာမကျင်တတ်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတန်အဲ့ဒီယဟန်တော်များကဆောက်ထားကြတယ်ဒီတော့အနန္တဟာသူတို့ကိုတန့်ရိုက်မချီးမြှောက်ခင်းနဲ့မစုမပေးကမ်းမဲနဲ့အဲ့ဒီယဟန်တော်ထံကနေပြီးတော့မှတဆင့်ရတဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကချက်သားလို့ အဲ့ဒီညီတော်အာနန္ဒာသင်္ကန်းဆွန့်ကျင်လိုက်တဲ့စုံ900ဆွန့်ကျင်လိုက်တဲ့ယဟန်ညီတော်အာနန္ဒာအတွက်ကျေးဇူးရှိတယ်အဲ့ဒီယဟန်ဟာသင်လုပ်ခဲ့တော့မနေဘူးညီတော်အာနန္ဒာပေါ်မှာအထူးပြုစုလုပ်ကြွေးတယ်ညီတော်အာနန္ဒာကိုပြုစုတယ်စောင့်ရှောက်တယ်အဲ့ဒီလိုပြုစုလုပ်ကြွေးတဲ့အတွက်ကြောင့်မို့သူဟာကျေးဇူးရှိတဲ့ပုဂ္ဂိုလ်ဖြစ်တယ် ဒါကြောင့်အတိလိမ္မာဉာဏ်ပညာရှိကြတဲ့ပုဂ္ဂိုလ်များကျေးဇူးရှိတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးကိုဘယ်တော့မှမမေ့ဘူးတဲ့ကျေးဇူးဆက်ကြတယ်။ဘုန်းကြီးတို့ရှင်မေဝန်ဓမ္မမိသားစုများခရစ်ရှိဖို့နော်။ကျေးဇူးရှိနေရင်အဲ့ဒီပုဂ္ဂိုလ်ကိုကျေးဇူးဆက်ဖို့မေ့တယ်လားမမေ့တယ်ဘူးလား။လုံးဝမမေ့တယ်။ဒါကျေးဇူးပဲဖြစ်စေမိမိအတတ်ပညာသင်ကြားပေးတဲ့ကျေးဇူးပဲဖြစ်စေမိမိတို့ကို စောင့်ရှောက်ချီးမြှောက်တဲ့ခြင်းမိမိတို့ကိုနှုတ်ဤဆောင်မှခြင်းကိုဤဆောင်မှခြင်းနဲ့စောင့်ရှောက်လာခဲ့တဲ့ကျေးဇူးပဲဖြစ်စေမိမိတို့ကိုကူညီလုပ်ကင်ပေးတဲ့ကျေးဇူးပဲဖြစ်စေမိမိတို့ကိုတရားဓမ္မတွေသင်ကြားပေးတဲ့ကျေးဇူးပဲဖြစ်စေအဲဒီကျေးဇူးရှိတဲ့ပုဂ္ဂိုလ်ပေါ်မှာကျေးဇူးကိုဘယ်တော့မှမမေ့ရစွမ်းနိုင်တဲ့များကျေးဇူးဆရာအဲ့ဒါနဲ့စပ်ပြီးတော့ဘုရားရှင်ကိုလိုမြတ်ကြီးကငါဘုရားလေးပဲဒီလိုပဲနှုတ်စဉ်အချိန်ကာလတုန်းက မိမိပေါ်မှာကျေးဇူးရှိတဲ့ပုဂ္ဂိုလ်ကိုဒီလိုဒီလိုကျေးဇူးဆက်ခဲ့တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးမိမိရဲ့အတိတ်အကြောင်းကိုပြန်ပြီးတော့မြတ်စွာဘုရားဟောတာအတိတေပါရဏတိယဗြမရတေရိဇံကာရင်တေအတိတ်ခါကာလတုန်းကဗာရဏတိကြီးမှာဗြဟ္မရမင်းကြီးဒီနံအုပ်ချုပ်မင်းလုပ်ပြီးတော့နေတဲ့အချိန်နဲ့အဲဒီအချိန်မှာဘုရားအလောင်းတော်ဟာတဲ့ ပောရိတတောတိဟောဟုတ်တဝံပပ္ပတကုဟံယံဝတတိပောရိတတောပယံအလောင်းတော်တိတိဟောခြင်းသည်မင်းတိဟုတ်တော်အားဖြစ်၍ပပ္ပတကုဟာယံတောင်းဤကူအတွင်း၌ဝတတိနေလေ၏ဘုန်းကြီးတို့အလောင်းတော်နုရင်အချိန်ခါကာလခြင်းသည်မင်းဖြစ်ခဲ့တယ်အိတရိษံဖြစ်ခဲ့တယ်အဲဒီအိတရိษံဖြစ်ခဲ့စဉ်ခန္ဓာတုံကတောင်းထိတ်က လှိုင်ကိုကြီးအတွင်မှာနေတယ်တဏီသောချိန်ခါကဏ္ဍကြတော့သောဧကဒိဝတံခူဟံယံနိခမိတဝပပတပါလံဩလောကိတိတဏီသောချိန်ခါသောဧကဒိဝတံတဏီသောချိန်ခါကဏ္ဍ၌ကိုဟာယံလှိုင်ကိုအတွင်မှနိခမိတဝထွက်၍ပပဒပါဒံတောင်းချေရင်ကိုဩလောကိတိကြည့်ရှုလေ၏ မိမိရဲ့လှိုင်ကိုတွင်းကနေပြီးတော့တဏီသောခါကာလအပြင်ကိုထွက်ပြီးတော့တောင်ထိပ်ကနေပြီးတော့အဲ့ဒီမှာမိမိပတ်ဝန်းကျင်ကိုဆက်လည်ပြီးတော့ကြည့်တာအဲ့ဒီပတ်ဝန်းကျင်ကိုကြည့်ရှုတဲ့ခါကာလကြတော့တံပပတ္တပါဒံပရိခိပိတဝမဟာသာရောအဟောတိတောင်ထိပ်ကနေကြည့်လိုက်တယ်ဆိုတော့တောင်ရဲ့ပတ်ပတ်လေး ဝိုင်းရံပြီးတော့နေတာရေအန်ကြီးရှိတာကိုပပဒပါဒံထိုတောင်းချင်းခြင်း၌တံပရပပရပါဒံထိုတောင်းချင်းခြင်း၌ပဋိခိတိတဝံဝိုင်းရံ၍မဟာတာရောရေအန်ကြီးသည်အဟောတိရှိလေ၏တောင်ရဲ့ပပလင်မှာဝိုင်းရံပြီးတော့နေတဲ့ရေအန်ကြီးရှိတယ်တဲ့ရေပြင်းကြီး အဲ့ဒီရေပြင်ကြီးထဲမှာအချို့နေရာကမျက်မှောက်နေတယ်အချို့နေရာကနေနေတယ်အချို့နေရာကနေနေတယ်အဲ့တော့မျက်မှောက်နေတဲ့နေရာတွေကြတော့လေဒီရေပေါ်ပေါ်နေတာပေါ့အောက်ကနေနေတဲ့နေရာနေတဲ့နေရာတွေကြတော့ရေအောက်မှရောက်နေတယ်အဲ့ဒီမှာအချို့အချို့နေရာတွေမှာကြတော့ရေပြင်လေးနဲ့မြေရေစက်ကလေးနဲ့အဲ့ဒီမှာမြက်ခင်းပြင်လေးလိုဖြစ်နေတယ် တတံဧကတမေဩနတဌာနိဥပရိထတကတမပိတိမုတုနိအရိတာတိနာနိသာယိတုတတတောရင်အင်ကြီးဧကတမိတကုသောဩနတဌာနိမြင့်မောင်ရန်အယ၌ဥပရိအထက်၌ဩဒကတမပိတိမာတော်ရွှွညွံအပြင်ဝင် မုရုဏီနုညံကုန်သောဟရိတာတိနာနိစိမ့်ညိုသော မြတ်တို့သည်ဇာရင်တို့ပေါက်ရောက်၍နေကုန်၏မြေကအနစ်အမြင့်မညီတဲ့အခါကျတော့ဟိုမြင့်မောက်နေတဲ့နေရာလေးတွေမှာအောက်ကအစိုတတ်နေဆိုတော့တခါမြေသားလေးကအပေါ်ရင်တင်းပြီးတော့အဲ့ဒီမှာမြက်ကလေးတွေပေါက်မြောက်တယ်အဲ့ဒီမြက်ကလေးတွေပေါက်ပြီးတော့မြက်ကလေးတွေကစိမ့်စိမ့်ရွှင်ရွှင်နဲ့ပေါက်ရောက်နေတဲ့အခါကလည်းကြာတော့ အဲဒီမှာတရဝံလေးတွေဟာလာပြီးတော့ဒီမြက်နုလေးတွေအပင်နုလေးတွေစားကြတယ်စားရည်စားဖြစ်နေတကကစေဝသိင်္ဂလာပိလာရာတယောသသာနဝကမိကကတ္တမမတကေဝိသရန္တာတဏိခာရန္တိတတ္တကံတတ္တကစေဝယုံငယ်တို့ဒီ၎င်း သင်္ဂလာဘီလောဘိလာတယောစာဘိလာရာတယောစာမြေခွေးကြောင်အစရှိသောတတဝါတို့ဒီ၎င်းပေါ်ပါတဲ့တတဝါလေးမြေကမြေကျော်လေးတင်းနေတာပဲရှိတယ်လေအောက်ကစူဓာတ်တွေရှိတယ်ရင်ကပြည့်နေတာဆိုတော့ဒီရင်အန်ကြီးပြည့်နေတာဆိုတော့ဒါလေးကအပေါ်မြေလေးမြေသားလေးတင်းနေတဲ့ပေါ်နေတဲ့အပေါ်မှာအခုမြေကလေးတွေပေါက်ရောက်နေတယ် အဲ့ဒီပုံမှာပေါ်ပါတဲ့သရဝါလေးဒီယုံလေးဒီမြေခွေးလေးဒီကြောင်လေးဒီစသည်ပေါ်သရဝါလေးဒီသင်္ဂလာဖိလာတတယောဇမြေခွေးကြောင်စရှိသောတတဝါတို့သည်၎င်းတဏှုကမိကပေါ်ပါသောသာကောင်တို့သည်၎င်းမတကမတကေရွှွညွန်တိတ်အပြင်း၌ဝိသရန္တာလှဲ့လေကုန်လျက် ဒါနီထိုပေါက်ရောက်နေတဲ့မျက်နှုတို့ကိုခါတန်းတိခေသံကြလေကုန်၏အဲဒီပေါ်ပါတဲ့ဟေတရိစ္ဆန်ဖြစ်တဲ့တရဝါမီးယုံလေးတွေကြောင်ကလေးတွေမြေကွေးလေးတွေပေါ်ပါတဲ့တရဝါလေးတွေဟာအဲဒီမှာဒီမြဲကလေးတွေမျက်နှုလေးတွေကိုတခါလေလက်ပံပြီးတော့သတ်တောင့်နေကြတယ်အဲဒီလိုသတ်တောင့်နေတဲ့အဲမှာလေးပဲ သမင်ငယ်လေးတကောင်ပါတယ်သမင်ကလေးတွေတရေလေးတွေဒါလည်းသူတို့ပေါ်ပါတဲ့တရားလေးသူလည်းပဲအဲ့ဒီမြက်လူလေးတွေကိုလိုက်စားနေအဲ့ဒီစားတဲ့အချိန်မှာဒီသမင်လေးတကောင်ကလည်းပဲဒီမြက်လူလေးတွေကိုအခြားအခြားယုံလေးတွေနဲ့အတူစားတောင်းပြီးတော့နေတယ်သွားလာအဲ့ဒီအချိန်မှာဟိုတောင်ထိပ်ကနေကြည်နေတဲ့ဘုန်းကြီးတို့အလောင်းတော်ရှင်တယ်မင်း ကိုယ်ထဲမှာအောင်းနေလိုက်တာဘယ်နှစ်ရက်လောက်ကြာသွားတယ်မသိဘူးအဲဒီမှာကိုယ်ကနေထွက်ပြီးတော့တောင်ထိပ်ကနေကြည့်လိုက်တဲ့အခါကျတော့သူ့ရဲ့တောင်ရဲ့ပတ်ဝန်းကျင်ကြည့်လိုက်တဲ့အခြေအနေတွေကိုကြည့်လိုက်တဲ့အခါမှာတခါလေရေပတ်တဲ့ဝိုင်းရံနေအဲဒီရေပတ်တဲ့ဝိုင်းရံနေတဲ့အထက်မှာအဲဒီမြင့်မောက်တဲ့နေရာလေးတွေမျက်နှုလေးတွေသစ်ပင်လေးတွေသစ်ခင်းလေးတွေ သိဆိုပြီးတော့နေတဲ့အဲ့ဒီမှာမြတ်တရွက်ကလေးတွေကိုတခါလဲတရဝံလေးတွေကလက်ပြီးစားတောက်နေကြတယ်စာရေးစားရှာဝေးစားတောက်အဲ့ဒီထဲမှာအခုပြောတဲ့တမင်ငယ်လေးတကောင်ပန်းလာတာကိုတွေ့ရတယ်အဲ့လိုတမင်လေးပန်းလာတာတွေ့ရတဲ့အခါကျတော့ဘုန်းကြီးတို့အလောင်းတော်ချင်းတင်မင်းဟာဒီတမင်လေးကိုငါအမိရဖမ်းမယ်ဆိုပြီးတော့အဲ့ဒီတောင်ပေါ်ကနေပြီးတော့တခါလဲအဟုန်နဲ့ဆင်းသွား တိဟံဓမ္မိကံကနိတမိတိပပတ္တမတ္တကံဥပတိတဝံတိဟဝေခေနပက္ခန္တိတိဟောလောင်းတော်ခြင်းသိမြင်သည်ဓမ္မိကံထိုတမင်းငယ်ကိုကနိတမိတိဖန်ဟုပပတမတ္တကံတောင်းထိတ်အမဥပတိတဝါခုံဆင်း၍ဇိဟဝေကေနာရှင်သည်မင်းတို့ဤလျင်မြန်သော အဟုံးဖြင့်ပခန္တိပြေလေ၏ အဲ့ဒီမှာရှင်သင်မင်းတို့ရဲ့လျင်မြန်တဲ့အဟုန်နဲ့တောင်ပေါ်ကနေပြီးတော့အရှိန်နဲ့ဆင့်ပြေတာသမင်လေးကိုဖမ်းဖို့ဘု து ကိုဖမ်းဖို့လေအဲ့ဒီမှာသမင်လေးကိုဖမ်းဖို့အရှိန်နဲ့ဆင်းပြီးတော့တခါနဲ့ရှင်သင်တို့ရဲ့လျင်မြန်တဲ့အဟုန်နဲ့ဆင်းပြေတဲ့အခါအဲ့ဒီမှာနားပန်းလာတဲ့အဲ့ဒီသမင်လေးဟာဒီရှင်သင်မင်းရဲ့အတန်သို့မဟုတ်အနံ့ရမှာပေါ့ဗျာ အဲ့ဒီခါကာလမှာခါရင်သေတော့ရွနေတဲ့အတွက်ကြောင့်မို့အဲ့ဒီတမင်လေးဟာပေါ်မြည်ပြီးတော့တခါရင်လွတ်ရလွတ်ကြောင်းအနေအချင်းတခါပြေးတာမိကိုမရဏဗယံတစ္စည်းတော်ဝိဝရံတော်ပလာယီမိကိုတမင်ငယ်လေးသည်မရဏဗယံတစ္စည်းတော်သေဘေးမှကြောက်လန့်သည်ဖြစ်၍ဝိဝရံတော်ဝိရဝံတော်အောမြည်လျက်ပလာယီကြည်လေ၏အဲဒီမှာ သမင်လေးကလည်းပဲရှင်သစ်ရဲ့ခုံနဲ့အရှင်နဲ့ပြည့်စင်လာတဲ့အာနဲ့တခါလေသိလိုက်တယ်ဆိုရင်ပဲအဲ့ဒီနေရာကနေတုတ်ဆိုပြီးတခါလေကြောက်ကြောက်ရွံ့ရွံ့အပြည့်ဟိုကလည်းပဲရှင်သင်မင်းကလည်းပဲဒီသမင်တော့ဖြင့်ငါအလုတ်ခံလို့မရဘူးဆိုပြီးတော့တခါလေအမြင့်ကအစိမ့်နဲ့နဲ့ပြေးလာတာဆိုတော့တခါလေနှံ့ပြီးခုန်ခုတ်တာဒီဟောဝေကံတန္တာတွေတောအပ်တဲ့ကွန်တော့ ကလနပိဋိနိဗ္ဗတိတဝံဩတိဒိတဝါသီဟောရှင်သေမင်းတိဝေကံအဟုံကိုသန္တာရီတုံတန့်စိန်သောငါအသက်ကွန်တော်မတတ်နိုင်သည်ဖြစ်၍ကလလပေတိရွှွညွန်အပြင်းနိုင်နိပတိတော်ဟာကြာ၍ဩတိဒိတဝါမြင်မြုပ်၍အဲဒီမှာဒီတမင်လေးကိုတခါအရှိန်နဲ့ဘယ်လိုမှထိန်းလို့လည်းမရဘူးတမင်လေးကလည်းကြောက်ရွံ့ပြီးပြေးလိုက် အဲ့ဒီမှာတခါနဲ့လှမ်းပြီးခုံပြီးတော့အတင်းအုပ်တဲ့အခါကလည်းကြတော့သမင်လေးကမရှိတော့ဘူးအဲ့ဒီနေရာဘယ်လိုမှလည်းအရှင်ကိုလည်းထိန်းလို့မရတဲ့အခါကလည်းကြတော့အဲ့ဒီမှာအစိမ်နဲ့ကြံ့လာတဲ့အတွေ့အောက်ကမြေသားလေးတွေကအပေါ်ရေသာတင်းနေတာအောက်ကရေတက်အစို့တက်တွေရှိနေတဲ့အတွက်ကြောင့်မို့အဲ့ဒီမှာရွှံ့ညော့နေ အဲ့ဒီမှာအပေါ်ကမြက်ကလေးကအပေါ်ရံလေးပဲဖုံးပြီးတော့အပေါ်ရံလေးပေါက်မြောက်နေတာဆိုတော့ရှင်သေးရဲ့အားနဲ့ရှင်သေးရဲ့အရှင်ရှင်သေးရဲ့ကိုကိုရဲ့အလေးချိန်အဲ့ဒီမှာအစိမ်းနဲ့ခုံအုပ်လိုက်တဲ့အခါကလည်းကြတော့တမင်လေးကလည်းဒီနေရာကနေပြီးတော့ကြောက်ကြောက်ရွံ့ရွံ့နဲ့ထွက်အပြေးတမင်ကိုမအုပ်မိပဲနဲ့အဲ့ဒီနေရာကိုတခါနဲ့ကြန့်သွားတာနဲ့တပြိုင်တည်းတည်းအဲ့ဒီမှာမြေကြီးတဲကိုရွှွံ့ညွံပွက်သေးကိုအဲ့ဒီရှင်သေးမင်းကြီးကျွံ့နေသွားတယ် ရှင်သမင်းကြီးအဲ့ဒီစွန့်ညုံပွဲတဲကိုတခါနဲ့ကျွန့်နစ်သွားတဲ့အခါကဏ္ဍကြတော့ဘယ်လိုမှယုံထွက်လို့မရတော့ယုံကြည်တယ်မျိုးမျိုးယုံကြည်တယ်အမျိုးမျိုးထွက်ကြည်တယ်ဘယ်လိုမှယုံထွက်လို့မရတော့အဲ့ဒီမှာခြေလေးကြောင်းဟာတခါနဲ့တိုင်ခဲ့တော့ပဲတခါနဲ့ဖြစ်ပြီးတော့ထောက်ပြီးတော့ခုနှစ်ရက်ပန်တော့ယုံလို့မရတဲ့အခါကဏ္ဍကြတော့တဖြည်းဖြည်းရေတွေကတဖြည်းဖြည်းယော့ယော့ယော့ယော့ယော့ယော့သွားပြီ ရေတွေရွတ်ရွတ်ရွတ်ရွတ်သွားတဲ့အခါကလည်းကြတော့ရေနဲ့ဝေးဝေးသွားတဲ့အခါအဲ့ဒီရွှွညွန်တွေကလည်းပိုပြော့သွားသလားမားလာသလားကဲရွှွညွန်တွေကတဖြည်းဖြည်းမားမှမားမှလာမာလာတဲ့အခါကလည်းကြတော့ခုနှစ်ရက်လုံးလုံးဘယ်လိုမှယုံလို့မရတဲ့အခါကလည်းကြတော့အဲ့ဒီမှာမိမိရဲ့ခြေလေးချောင်းထောက်ထားတဲ့နေရာတိုင်ကြီးလေးချောင်းထောက်ထားသလိုပဲဘယ်လိုမှလှုပ်လို့ကိုမရတော့ရုံးထွက်လို့မရတဲ့အတွက်ကြောင့်မို့ခုနှစ်ရက်လုံးလုံးအစာ စားရသေးရဲ့လားလုံးဝကိုအစာမစားရတော့ဘူးအဲ့လိုလုံးဝအစာမစားရဘဲနဲ့အဲ့ဒီမှာခုနှစ်ရက်လုံးလုံးနောက်ဆုံးအာအင်းတွေလည်းဆုပ်ယုပ်နေပြီအဲ့ဒီအချိန်မှာပဲဒီလိုပဲမြေကွေးလေးတစ်ကောင်ရောက်လာပြန်အဲ့ဒီမှာမြေကွေးလေးတစ်ကောင်ရောက်လာတဲ့အခါကဏ္ဍကြတော့မြေကွေးလေးကလည်းပဲစိုးစောကတော့ရှင်သေးမင်းကြီးရှင်သေးကြီးဒီနန်းမှာကျွန်နေလေတယ်သူမသိဘူးပေါ့ သူပဲဒီလိုပဲအစာရှာရင်းနဲ့ဟိုနာရောက်လာဒီနာရောက်လာလျှောက်သွားအဲ့လိုသွားရင်းနဲ့သူသိလိုက်တဲ့အချိန်အနံ့ရလိုက်တဲ့အချိန်ကျတော့သူဟာရှင်နေကြီးနဲ့ရောက်နေပြီအဲ့ဒီရှင်နေကြီးနဲ့ရောက်လာတဲ့အခါကဏ္ဍကျတော့အဲ့ဒီမြေကွေးလေးဟာအဲ့ဒီရှင်သေးကြီးနားရောက်လို့သူလည်းရှင်သေးရလို့တိလည်းတိလိုက်ရောအဲ့ဒီကြောက်ကြောက်ရွံ့ရွံ့နဲ့အဲ့ဒီမှာဒီရှင်သေးနားကနေပြီးထွက်ပြေးဖို့ကြိုးစားလိုက်တာ အဲဒီမှာမြေခွေးလေးတေးရဘာဖြစ်မှကြောက်လို့လဲတေးရမှကြောက်တဲ့အတွက်ကြောင့်ဘုန်းကြီးတို့ဒီမှာပြေးဖို့တခါလဲကြိုးစားလိုက်တဲ့အချိန်မှာရှင်သိမင်းကြီးကနေပြီးတော့ဘောသိင်္ဂလာမပလာကြီးအဟံကလလေးလက်ကိုဇိဝိတံမေတေဟိဘောသိင်္ဂလာအိုမြေခွေးငယ်မပလာကြီးမပြေးပါနဲ့ရှင်သိမင်းကြီးကလှမ်းပြီးတော့ပြောတယ် ဩသင်္ကနာမြေခွင်းငယ်အိုမြေခွင်းငယ်မှာပလန်ဤမပြေခံနဲ့အဟံငါတိကလလေရွှွံ့ညွန်၌လေကောနစ်မြုပ်၍နေပါ၏ငါရွှွံ့ညွန်ပွက်ထဲမှာနစ်မြုပ်နေပါလေမေငါဤဇီဝိတအသက်ကိုဒေဟိပေးလူပါလောငါကိုအသက်ကယ်ပေးပါတဲ့ရှင်လေးကြီးနဲ့တရားမှ မကြောက်ဘူးလားစောစောကတမင်လေးကလည်းတရားမှကြောက်လို့တခါရဲ့ပေါ်မြည်ပြီးတရား အခုဒီမြေကွေးတွေကလည်းပဲတရားမှကြောက်တဲ့အတွက်ကြောင့်မို့ရှင်နေမင်းကြီးနာကလွတ်အောင်ပြေးမယ်ဆိုပြီးတော့ပြေးတယ်။ရှင်နေကြီးကလည်းပဲသူတရားမှကြောက်တဲ့အတွက်ကြောင့်မို့မြေကွေးလေးကိုမိမိကို အသက်ကယ်ပါလို့ပြောဆိုနေတယ်။ဘောတင်္ဂလာအိုမြေကွေးငယ်ပလာယီမပလာယီမပြေးတာနဲ့ဟာငါတိကလလေးရွှွညွန်ပွဲထဲ၌လေကိုကျွန်းနှင့်၍နေပါ၏။မေငါ၏ဇိဝိတံအသက်ကိုဒေဟိပေးလူပါလောငါရဲ့အသက်ကိုကယ်ပါ။ လူတိုင်းလူတိုင်းဘုန်းကြီးတို့တရဝါတိုင်းတရဝါတိုင်းဟာတရားမှမကြောက်ဘူးလားတရားမှကြောက်ကြတာကြီးတယ်ပဲဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများကိုယ့်ဘက်ကပြည့်စုံနေရင်တရားမှကြောက်ဖို့မလိုဘူးတူနဲ့တူရင်ဆိုင်ပြီးတော့တိုက်ခိုက်တယ်ပြိုင်ဆိုင်တယ်ဆိုတာဘုန်းကြီးတို့ယောဂီများကိုယ့်ဘက်ကပြည့်စုံနေရင်ဘသူနဲ့ပြန်ရပြန်ရ ဘသူနဲ့ရင်ဆိုင်ရရင်ဆိုင်ရဘယ်တော့မှမကြောက်ဘူးဘယ်တော့မှမကြောက်ဘူးအာရင်ပြိုင်တဲ့ပုဂ္ဂိုလ်တွေလက်နဲ့ချင်းပြိုင်တဲ့ပုဂ္ဂိုလ်တွေစီးပွားချင်းပြိုင်တဲ့ပုဂ္ဂိုလ်တွေပညာတတ်ချင်းပြိုင်တဲ့ပုဂ္ဂိုလ်တွေအချင်းချင်းပြိုင်ဆိုင်ရတယ်ဆိုတာမကြောက်ဘူးဆိုတာကိုယ့်ဘက်က ပြည့်စုံလို့လားမပြည့်စုံလို့လားအခုလည်းပဲတရားမှကြောက်တယ်ဆိုတာကမိမိဘက်ကမပြည့်စုံရင်ကြောက်တော့ ဗုဒ္ဓဘာသာဝင်တယောက်ဖြစ်ပြီးတော့မိမိမှာဒါနာကောင်းမှုလည်းပြုတာမရှိဘူးသီလလည်းပဲစောင့်ကြည့်စောင့်ထိုင်တာသီလကုသိုလ်လည်းမရှိဘူးဘာဝနာတရားတွေပွားများအားထုတ်တတ်တာလည်းမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်၆တော့ဘုရားရှင်ကိုရောင်မြတ်ကြီးကသူ့ရဲ့သာသနာမှာလမ်းစဉ်၃မျိုးချမှတ်ခဲ့တယ်လမ်းစဉ်ဘယ်နှမျိုးလဲ အဲ့ဒီလမ်းစဉ်၃မျိုးမှာ ချမ်းသာရေးလမ်းစဉ်ရဲ့ကျမ်းမာရေးလမ်းစဉ်ရဲ့လွတ်မြောက်ရေးလမ်းစဉ်ရဲ့ဘယ်နှမျိုးလဲချမ်းသာရေးလမ်းစဉ်ဆိုတာဒါနာကောင်းမှုပြုပါမိမိရရှိတဲ့ဘဝတိုင်းဘဝတိုင်းချမ်းချမ်းသာသာပြည့်ပြည့်စုံစုံနဲ့နေခြင်းနဲ့တတန်ကြကြနဲ့နေခြင်းနဲ့ဆိုရင်ဒါနာကောင်းမှုတွေပြုပါဖြစ်လေရဘဝတိုင်းဘဝတိုင်းမှာ ကျမ်းမာပြီးတော့အသက်ရှိရှိနေခြင်းနဲ့ဆိုရင်သီလကောင်းမှုတွေပြုပါ ဖြစ်လျာဘဝတိုင်းမှာဆင်းရဲတွေလွတ်ခြင်းနဲ့ဆိုရင်ဘာဝနာကောင်းမှုဤပြုပါလမ်းစဉ်ဘယ်နှမျိုးလဲလမ်းစဉ်၃မျိုးကိုယ့်ဘက်ကဒါနကောင်းမှုတွေနဲ့ပြည့်စုံနေတယ်သီလကောင်းမှုတွေနဲ့ပြည့်စုံနေတယ်ဘာဝနာကောင်းမှုတွေနဲ့ပြည့်စုံနေတယ်ဆိုရင်တရားမှာကြောက်ဖို့လိုသေးလားကြောက်ဖို့မလိုတော့ဘူးခုယ့်ဘက်ကပြည့်စုံနေပြီ ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာတဲ့ဘယ်တော့မှအပယ်လေးပါးကိုမလားရောက်နိုင်ဘူးတဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဒါနကောင်းမှုတွေပြည့်စုံနေတဲ့ပုဂ္ဂိုလ်သီလကောင်းမှုတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ဘာဝနာကောင်းမှုတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအပယ်မလားနိုင်ဘူးတဲ့သို့တော့ဘဝခန္ဓာရလာပြီဆိုရင်ကတော့ရလာတဲ့ခန္ဓာရတဲ့ပုဂ္ဂိုလ်တိုင်းသိပေးကလွတ်နိုင်ပါမလား မလွတ်နိုင်ဘူးဘယ်ပုဂ္ဂိုလ်မှမလွတ်နိုင်ဘူးအသက်ငယ်တဲ့ပုဂ္ဂိုလ်လည်းသိသေးကမလွတ်နိုင်ဘူးအသက်ကြီးတဲ့ပုဂ္ဂိုလ်လည်းမလွတ်နိုင်ဘူးလို့ယာတို့ကိုသိနေကြီးမာတဲ့ပုဂ္ဂိုလ်တွေယာတို့အာနာလေးကြီးတဲ့ပုဂ္ဂိုလ်တွေလည်းသိသေးကလွတ်နိုင်ပါမလားတကိုယ်ကြီးကြီးမားတဲ့ပုဂ္ဂိုလ်တွေလည်းပဲသိသေးကလွတ်နိုင်ပါမလားပစ္စည်းဥစ္စာတွေချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေရောသိသေးကလွတ်နိုင်ပါမလားဘယ်သူမှမလွတ်နိုင်ဘူး ခန္ဓာရလာလို့ရှိရင်တရားမှာကြီးတဲ့ပဲဘုန်းကြီးတို့ပစ္စည်းဥစ္စာရှိတဲ့ပုဂ္ဂိုလ်တွေနဲ့တရားမှာပဲရာတို့အာနာရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းတရားမှာပဲတကူပုံတကူတွေကြီးမားတဲ့ပုဂ္ဂိုလ်တွေနဲ့တရားမှာပဲအသက်ငယ်တဲ့ပုဂ္ဂိုလ်တွေနဲ့တရားမှာပဲအသက်ကြီးတဲ့ပုဂ္ဂိုလ်တွေနဲ့တရားမှာပဲဒါကြောင့်လေဆိုရင် ခန္ဓာရှိနေလို့ပါရှိလို့လေ ခန္ဓာရှိနေလို့တဲ့မိမိတို့အသက်ကြီးမှသိရတာမဟုတ်ဘူးအိုးမှနာမှသိရတာမဟုတ်ဘူးငင်းငယ်ရွယ်ရွယ်လေးနဲ့ရောခန္ဓာရှိရင်မသိဘူးလားဟေးရာတို့အာနာရှိတဲ့ပုဂ္ဂိုလ်တွေကမိမိမှာတကူအာနာတွေရှိတယ်ဘုံတကူတွေရှိတယ်ဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်တွေရောမသိပဲနေရလားပစ္စည်းဥစ္စာတွေချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေမိမိတို့မှာမကြမ်းမှလို့ရှိရင်မြန်မာနိုင်ငံနဲ့မကူပဲနဲ့ နိုင်ငံချမ်းမှာဆင်းတန်းမြင့်မြင့်ဆင်းတန်းကြကြသွားပြီးတော့ဆေးဝါးပစ္စည်းတွေလည်းကောင်းတယ်ကုသမှုတွေလည်းကောင်းတယ်စက်ကရိယာတွေလည်းပြည့်စုံတယ်အဲ့ဒီနေရာတွေမှာသွားကုမယ်ဆိုပြန်တော့လည်းပဲသေသေးကလွတ်နိုင်ပါမလားလုံးဝဘလောက်ပစ္စည်းဥစ္စာတွေဘလောက်ပြည့်စုံနေကြွယ်ဝနေချမ်းသာတယ်ဆိုပေမဲ့လို့လည်းပဲခန္ဓာရလို့ရှိရင်သေသေးလွတ်ပါမလားဆိုကြည့်လိုက်ပစ္စည်းရှိလေ စေမှာပဲမမြဲခန္ဓာကြောက်စရာယာဒုရှိလေသေမှာပဲမမြဲခန္ဓာကြောက်စရာအသက်ငယ်လေသေမှာပဲ မမြဲခန္ဓာကြောက်စရာအသက်ကြီးလေသေမှာပဲမမြဲခန္ဓာကြောက်စရာကေခန္ဓာရှိနေပြီဆိုရင်ဘယ်လိုပုံကိုမျိုးဖြစ်ဖြစ်နောက်ဆုံးပါဖြစ်ရမှာလဲအေးတရားမှာရှိနေပေမဲ့လို့လည်းပဲခွန်ကြီးတို့ဘယ်လိုပဲသိသေးနဲ့ကြုံကြုံ ကိုယ့်ဘက်ကတော့ဖြင့်ဘုန်းကြီးတို့ယောဂီများရင်ခံရဲဖို့ရာပြည့်စုံနေဖို့မလိုဘူးလားကိုယ့်ဘက်ကပြည့်စုံနေပြီဒါနာကောင်းမှုတွေပြည့်စုံနေပြီသီလကောင်းမှုတွေပြည့်စုံနေပြီဘာဝနာကောင်းမှုတွေပြည့်စုံနေပြီဘုရားသာသနာတော်နဲ့တွေ့နေပြီလူဖြစ်ရင်လူဘဝကိုလည်းရနေပြီသာသနာတော်နဲ့တွေ့ရကြုံနှံ့အောင်လူဘဝလူဖြစ်ရကြုံနှံ့အောင်ဆရာကောင်းတမကောင်းထံအမိကိုယူပြီးတော့မိမိတို့ဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေပြုလို့ ဒါနသီလဘာဝနာတွေပြည့်စုံနေမယ်ဆိုရင်တရားမှာကြောက်ဖို့လိုသေးရလားဗျာကြောက်ဖို့မလိုတော့ဘူးကိုယ့်ဘက်ကပြည့်စုံနေဖို့ပဲဒါကြောင့်အခုဒီမှာပြီးမိဘာမှမပြည့်စုံတဲ့အတွေ့အကြုံမို့ဟောဤသမင်လေးကလည်းတရားမှာကြောက်တယ်မြေခွေးလေးကလည်းတရားမှကြောက်တယ်ဟောဤရှင်တယ်မင်းကြီးကလည်းပဲတရားမှကြောက်တယ်ဒါကြောင့်မှဒါကြောင့်လက်ကင်နာနစ်မြုပ်၍နေနေမိမိရဲ့ဒီမှာကျွညွန့်ပွဲတဲ့မှာကျွညွန့်ရနေပါ၏ မေငါဤဇီဝိတာအသက်ကိုတေဟိပေးလူပါတော့ငါရဲ့အသက်ကိုကယ်ပေးပါအဲဒီမှာရှင်နေမင်းကြီးကမြေကွေးလေးကိုလှမ်းပြီးတော့တောင်းဆိုနေတယ်အကူကြီးတောင်းနေတယ်ဒီခါမှာမြေကွေးလေးကပြေးနေရတာနေပြီးတော့အตาလေးကိုရပ်လိုက်တယ်ရပ်ပြီးတော့အဲဒီရှင်နေမင်းကြီးရဲ့အနေအထားကိုလေ့လာရဲကဲခတ်ခြင်းကြည့်တယ်အဲဒီမှာလေ့လာကဲခတ်ပြီးတော့ကြည့်တယ်တကယ်လို့သင်ဟာ ကျွန်ုပ်ကိုတင့်ကိုကယ်လိုက်လို့ရှိရင်သင်ကျွန်ုပ်ကိုစမ်းမာကိုစိုးရင်နဲ့ဒါကြောင့်မို့စမ်းမာကိုစိုးရင်နဲ့အတွက်ကြောင့်မို့သူကယ်ရမှကြောက်တယ်အဟတံဥဒရိယံဥဒတောပန္နာမခာရိယောတိတိဘာယာမိဟာငါတိတံသင်ကိုဥဒရိယရွှွညွန်မှာထုတ်လိုပါ၏သင်ကိုကယ်တင်လိုပါ၏ ဘုဒ္ဓတောပန္နာတကယ်လို့ကျွံ့ယုံပွဲတွေကထုတ်ပြီးတော့ကတင်ပြီးတဲ့အခါကာလမှာမင်္ဂကိုခါရိယာတိတင်စားရ၏တဲ့ဣတိထို့ကြောင့်ပါယာမိတင်စားမှာကိုကျွန်ုပ်ကြောက်ပါမည်။သင်ဟာတင့်ကိုကယ်လိုက်လို့ရှိရင်ငါခုနှစ်ရက်တိုင်းတိုင်းဘာမှမစားရသေးတဲ့အတွက်ကြောင့်မို့တင့်ကိုပဲဖမ်းပြီးစားမယ်ဆိုရင်ကျွန်ုပ်အခက်တွေ့လိမ့်မယ်။ဒါကြောင့်ကယ်တော့ကယ်ခြင်းပါလေ။ ဒါပေမဲ့အဲ့ဒီလိုဇာခံရမှာကိုကြောက်တယ်လို့ပြောရင်ကံကဏ္ဍကြတော့အဲ့ဒီမှာရှင်သင်မင်းကြီးကမာဘာယိနာဟတံခာရိတာမိမဟာတံပဏတိခုဏံကရိတာမိဧကေနုပါယေနမံဥဒရာဟိမာဘာယိမကြောက်ပါနဲ့ဟာငါတိတံပင့်ကိုခာရိတာမိမစားပါတင့်ကိုနခာရိတာမိတင့်ကိုမစားပါဘူးတင့်ကိုဘယ်လိုမှမစားဘူးစားဖို့လည်းမရည်ရပါဘူးတဲ့ ဗန္နာစင်စေသောသာတေသင်ဤမဟာတံများစွာသောကုဏံဂုံကျေစုကိုဂရိတမိပြုပံဧကေနာတကုသောဥပါယေနာအကြောင်းဥပေတမိဖြင့်မင်္ဂကိုဥဒ္ဒရာဟိဟောဒီရွှံ့ညော့ပွဲတဲကလွံ့မြောက်အောင်ကေတင်မှာထုတ်ဆောင်မှာဥပေတမိဖြင့်ငါ့ကိုကြိုးစားပြီးတော့ကဲနိုင်အောင်ကေပေးပါလို့ရှင်တေမင်းကြီးကတောင်းဆိုနေတယ် အဲလိုရှင်သင်မင်းကြီးကတောင်းဆိုနေတဲ့ကံကဏ္ဍကြတော့ဘုန်းကြီးတို့ဒီမြေခွေးလေးကလည်းပဲညံရှိတဲ့မြေခွေးလေးဆိုတော့သူလက်ပံပြီးတော့ရှင်သင်မင်းကြီးကိုကြည့်ရှင်သင်မင်းကြီးကိုလက်ပတ်ကြည့်တယ်ဘေးပန်းဝန်းငင်ကိုကြည့်တယ်ရှင်သင်မင်းကြီးရဲ့ခန္ဓာကိုယ်ကိုသူ့ကိုယ်နဲ့တွန်းကြည့်တယ်တိုက်ကြည့်တယ်ကယ်တော့မယ်ဆိုတော့လေသူဘယ်လိုလုပ်ကြရမလဲဆိုတာစဉ်းစားတာမြေကလည်းပဲတစ်ဖြည်းဖြည်းဒီမှာပြော့နေရကနေပြီးတော့နည်းနည်းလေးမာတင်းလာတယ် ငါပြန်လာပြီကိုယ်နဲ့တွန်းကြည့်တိုက်ကြည့်တဲ့အခါဘယ်လို့မှလှုပ်လို့မရတော့အဲဒီမှာရွှွန့်တွေကမာလာပြီဆိုတဲ့အခါကဏ္ဍကြတော့ခြေတော်လေးဘယ်လို့မှတွန်းကန်လှုပ်လို့မရတော့အဲဒီကံမှာဒီညီကွေးလေးဟာဘာလုပ်လဲဆိုတော့ညီကွေးလေးဟာအဲ့ဒီမှာတခါလေဟိုရေရှိတဲ့နေရာကနေပြီးတော့ဒီချင်းတဲ့မင်းကြီးရဲ့ခြေတော်လေးချောင်းစီကိုသူ့ရဲ့လက်နဲ့တခါလေရှင်လေးတွေကိုရှင်ညုံပုံလေးတွေကိုမြေတွေကိုရက်ထုတ်တယ် အဲ့ဒီမှာမြေတွေကိုတကန်နဲ့ရဲပြီးတော့အဲ့ဒီခြေတော်လေးချောင်းစီကိုဟိုကရေရှိတဲ့နေရာကရေလေးတွေစီးဆင်းလာအောင်ကလည်းမြောင်းလေးတစ်ဖွဲပေါ်ရက်တယ်။မြောင်းလေးတစ်ဖွဲရက်ပြီးတော့အဲ့ဒီမှာခြေတော်ထဲကိုရေတွေတွင်းတယ်။အဲ့ဒီမှာရေမြောင်းလေးတွေလေးခုပေါ်တွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုရက်ပြီးတော့တခါရင်ရေတွေတွင်းတယ်။ အဲ့ဒီရေတွေသွင်းတဲ့အခါကဏ္ဍကြတော့အဲ့ဒီခြေထောက်တွေနစ်နေတဲ့နေရာရေတွေရောက်လာပြီဆိုတော့အစိုးတကလေးတွေဖြစ်လာပြီဆိုတော့ဟိုမာပြီးတင်းနေတာလေးကကြော့သွားအဲ့ဒီကြော့သွားတဲ့အခါကဏ္ဍကြတော့မှဟိုချင်းဒီမြေကွေးလေးကချင်းတေချင်းရဲ့ကိုယ်ကိုသူ့ခန္ဓာကိုယ်နဲ့တွန်းကြည့်တယ်တိုက်ကြည့်တယ်အဲ့လိုတွန့်ကြည့်တိုက်ကြည့်တဲ့အခါကဏ္ဍကြတော့ ရေတွေဝင်သွားတဲ့အတွက်ကြောင့်မို့မြေတွေကမာလာသလားပျော့သွားပြီလားအေးမြေတွေပျော့သွားပြီဆိုတဲ့အခါကဏ္ဍကြတော့တခါလေခန္ဓာကိုယ်ကိုတွန်းကြည့်တိုက်ကြည့်လှုပ်ကြည့်ရပြီခြေတော်လေးတွေလှုပ်လို့ရပြီရပြီဆိုတဲ့အခါကဏ္ဍကြတော့ဘာလုပ်လဲဆိုတော့အဲ့ဒီမြေကွေးရှင်သေးမင်းကြီးရဲ့ဝမ်းပိုက်အောက်ကိုတခါလေမြေလေးတွေကိုလက်နဲ့ရက်ပြန်တယ်ဝမ်းပိုက်အောက်ကမြေကိုလက်နဲ့ရက်ပြန်တယ် လက်ကလေးနဲ့ရက်ပြီးခေါင်းထိုးလို့ရအောင်ပေါ့ခေါင်းဝင်လို့ရအောင်အဲဒီမှာရှင်သိမင်းကြီးရဲ့ဝမ်းပိုက်အောက်ကိုမြေလေးကိုရက်ရက်ပြီးတော့ခေါင်းထိုးလို့ရအောင်ခေါင်းလေးဝင်လို့ရအောင်ရက်ပြီးပြီဆိုတဲ့အခါကလည်းကြတော့အဲဒီမှာရှင်သိမင်းကြီးရဲ့ဝမ်းပိုက်အောက်ကိုမိမိခန္ဓာကိုယ်ဝင်လိုက်တာအဲဒီမှာမြေကွေးလေးကရှင်သိမင်းကြီးရဲ့ဝမ်းပိုက်အောက်ကိုဝင်ဝင်ပြီးတော့တခါအားဆိုင်ပြီးတော့မကြည့်တာရှင်းတော့ ဉာဏ်လေးကူသွားတာဉာဏ်ပါမှဘယ်ရာပဲဖြစ်ဖြစ်ဉာဏ်လေးပါဖို့ရည်ကြည်အခုတရားအထုတ်တဲ့အခါမှာလည်းဉာဏ်ပါဖို့မလိုအပ်ဘူးလားယောဂီတို့ဉာဏ်မပါဘဲနဲ့သာလုပ်လေဘယ်နှရက်အထုတ်အထုတ်ဘယ်နှလအထုတ်အထုတ်ဒီပုဂ္ဂိုလ်တရားရပါမလားတရားမရဘူးဉာဏ်ပါမှတရားရအဲတော့ကျိုးပုဂ္ဂိုလ်ကထိုင်နေထိုင်နေတာထိုင်ပြီးငုတ်တုတ်ထိုင်ငါငုတ်တုတ်ထိုင်တွေး အဲ့ဒါဘာပဲတွေးနေဆိုဘယ်နှရင်ရသွားပြီဘယ်နှရင်ရှိသွားဒါပဲတွက်နေတာအဲ့တော့ဘာမှတမာရီလည်းမဖြစ်ဉာဏ်လည်းမဖြစ်တော့အဲ့တော့ဘာတရားထူးမှလည်းပဲရက်တည်ဆယ်ရက်သာပြည့်သွားတယ်ဘာတရားမှသိမသွားဘူးဘာတရားမှဖြစ်မသွားဘူးအဲ့တော့တရားတွေ့ဖို့သိဖို့ဆိုတာဉာဏ်ပါဖို့မလိုဘူးလားအခုကြည့်ဒီချင်းသိမင်းရဲ့အသက်ကိုကယ်ဖို့ဟာဉာဏ်မပါမင်းနဲ့ကယ်လို့ရပါမလားကြည့်တာဒီ သူ့ရဲ့ခြေတော်တွေမာပြီးတော့မြေတွေနဲ့တင်းကျပ်နေတာကိုအဲ့ဒီမြေကိုပြော့အောင်ဗာသွင်းရတယ်။ရေသွင်းလိုက်ရတယ်။အဲ့ဒီရေတွေသွင်းလိုက်လို့ပြော့သွားပြီဆိုတဲ့အခါကျတော့မှသူ့ရဲ့ခန္ဓာကိုယ်နဲ့ရှင်သေးကြီးခန္ဓာကိုယ်ကိုလက်ပတ်ပြီးတော့တွန်းတယ်။နှဲ့ပေးတယ်အကုန်လုံး။နှဲ့ပေးလိုက်တဲ့အခါကျတော့ဟိုကမြေတွေကပြော့ပြီးတော့အဲ့ဒီမြေတွင်းလေးတွေဟာကျက်သွားသလားခြောင်သွားသလား။ဒီတခါနဲ့ခြောင်သွားတယ်မြေရဲ့အဆူတက်နဲ့ အဲ့ဒီမှာရေဓာတ်နဲ့မြေရဲ့အပြုတ်ဓာတ်နဲ့ခြောင်သွားပြီဆိုတဲ့အခါကျတော့မှရှင်တဲ့ရဲ့ဝမ်းပိုက်အောက်ကိုလက်ကလေးနဲ့မြေလေးနဲ့နဲ့ရက်ထုတ်ပြီးခေါင်းနဲ့ထိုးဥကောင်းထိုးထိုးပြီးခန္ဓာကိုယ်ဝင်ဝင်ပြီးတော့ခန္ဓာကိုယ်နဲ့မကြည့်တယ်။ဟောမကြည့်တော့ရှင်တဲ့မင်းကြီးရဲ့ခန္ဓာကိုယ်ကြွသလားမကြွဘူးလား။ဒီခန္ဓာကိုယ်ကြီးကြွလာတာကိုသိရတယ်။အဲလိုခန္ဓာကိုယ်ကြီးကြွလာပြီဆိုတဲ့အခါကလည်းကြတော့မှအဲ့ဒီမှာဟောဒီ မြေကွင်းလေးကနေပြီးတော့ခါတဲ့ဝါယမကရောဟိဝါယမကရောဟိတံမိအဲဒီမှာအတ္တအရှင်ခင်ပေမင်းနဲ့ဝါယမလုံးလာကိုကရောဟိပြုပါဆိုပြီးတော့သူကလည်းအားနဲ့စိုက်ပြီးတော့အောက်ကနေပြီးတော့ခေါင်းဝင်ပြီးတော့ခန္ဓာကိုယ်နဲ့ရှင်သေမင်းကြီးရဲ့ကိုယ်ကိုလည်းပဲအားစိုက်ပြီးတော့မတင်တယ်ရှင်သေမင်းကြီးကိုလည်းဝါယမကရောမိတ်ကရောဟိတံမိတ် အတ္တမိအရှင်ကဝါယမံလုံးလာကိုကရောဟိပြုပါလေလောတခါအော်ဟစ်ပြီးတော့အားဆိုင်ပါတော်လားယုံပါတော်လားတခါလဲအားဆိုင်ပါတော်လားဆိုပြီးသူအော်ဟစ်လိုက်တာအဲ့ဒီအော်ဟစ်ပြီးယုံတဲ့အခါရှင်သင်မင်းကြီးကလည်းပဲအားဆိုင်ပြီးယုံထွက်လိုက်တဲ့အခါကလည်းကြတော့အဲ့ဒီရှင်သင်မင်းကြီးဟာကုန်းအထက်ကိုမရောက်ဘူးလားဗျာကုန်းထက်ရောက်သွားတယ် သတ္တမိအရှင်းဝါယမံလုံးလကိုကရောဟိပြုပါလေလောဣတိဤသို့ဥစ္စာတတံကျဲလောင်းသောအတန်ကိုကရွန်တော်ပြုလျက်ဘုန်းကြီးတို့အလေးအပင်ကြီးတွေမနိုင်ဝန်ကြီးတွေမကြရွှေ့ကြတဲ့အခါကလည်းမှာအဲ့ဒီမကြရွှေ့ကြတဲ့ပုဂ္ဂိုလ်တွေဟာအတန်တိတ်တိတ်ကလေးလားအတန်ကျဲကျဲနေလားတယောက်တယောက်အားပေးပြီးတော့ကဲလှုပ်လိုက်စမ်းကြိတ်လိုက်စမ်းမလိုက်စမ်းဆိုပြီးတော့တခါလေ အတန်ကျေကျေနဲ့တယောက်ကိုတယောက်အားပေးပြီးတော့မှမရသလိုအခုလည်းပဲမြေကွေးလေးကနေပြီးတော့အတန်ကိုကျဲလောင်းစွာဘုဇာတတေကျဲလောင်းသောအတန်ကိုကရုံတော်ပြုလျင်ဒီသေးနာဥကောင်းဖြင့်ဥဒရံဝမ်းပိုက်ကို ပရဟိရွက်လေ၏သူလည်းပဲတတ်နိုင်တဲ့ညာအားဆိုင်ပြီးရှင်သေးနင်းကြီးရဲ့စိုက်ကနေပြီးတော့ဥကောင်းနဲ့ရွက်ပြီးအပေါ်ကိုတင်ရှင်သေးကလည်းပဲတခါနဲ့ဒီကအတန်ပေးပြီးအောင်ဖြစ်တဲ့ခါကြတော့ ဒီဟောချင်းလေးမင်းကြီးသည်ဝေကံအဟုံကိုဇနစ်တဝါဖြစ်စေ၍ကလလရွှွညောမှဥက္ကတဝါတည်း၍သက္ခံဒိတဝါပြည့်၍ထလင်းကြည်ကုန်တဲ့၌အထာပိတီလေ၏အဲဒီမှာလက်ရောခြေရော အားဆိုင်ပြီးတော့ယုံထွက်လိုက်တဲ့အခါကျတော့ရှင်သေမင်းကြီးဟာဒီရွှွညောပွဲထဲကကုန်းအထက်ကိုမရောက်ဘူးလားညာကုန်းထင်ရောက်သွားလားဒါကြောင့်ဘုန်းကြီးတို့ယနေ့ တရားအားထုတ်ကြတဲ့ပုဂ္ဂိုလ်များဟာလည်းပဲတရားအားထုတ်ပြီဆိုတဲ့အခါချက်ချင်းကြီးစိတ်တည်ငြိမ်မှုတမာတိမရနိုင်သေးဘူး။တမာတိမရနိုင်သေးတဲ့အခါစိတ်တည်ငြိမ်မှုတမာတိမရသေးခင်မှာခန္ဓာရဲ့ပေါက်ပြန်မှုဝေဒနာကြီးမလာဘူးလား။ဝေဒနာတွေလာပြီဆိုပြီးခန္ဓာကိုယ်ကိုဘုန်းကြီးတို့ယောဂီများကညာမင်းစိတ်ကိုအလိုလိုက်နေတယ် အဲ့ဒီလိုဆိုရင်ချစ်ချင်နဲ့လိုချင်နဲ့တမာတိရကျင်နဲ့တမာတိရပါဦးမလားတမာတိမှမရရင်ယုံနာအဖြစ်အပျက်ကိုသိတဲ့ဝိပဿနာပညာရောဖြစ်နိုင်ပါမလားမဖြစ်နိုင်တော့ဘူးအဲ့တော့ယောဂီပုဂ္ဂိုလ်များတကယ်တတိထားဝရိယဆိုင်ပြီးတော့ဒီတဏှာကြီးတော့ငါရအောင်ကြိုးစားမယ်အာဆိုင်ခွန်စားဘုန်းကြီးတို့ယောဂီများကြိုးစားဖို့မလိုဘူးလားညာကြိုးစားဖို့လိုတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒီ ဓာတ်တော်လေးကုဏဇတ်ဆိုတာလေးကိုဟောတာကျေးဇူးလေးကိုသိဖို့ရမဟုတ်ဘူးဘုန်းကြီးတို့ယောဂီများလည်းပဲဒီအားပေးတဲ့အနေအားဖြင့်တရားအားထုတ်တဲ့အခါမှာဒီချင်းတဲ့နင်းကြီးညီကွေးလေးကနေပြီးသူ့ရဲ့ခန္ဓာကိုယ်လေးနဲ့သူ့အားလေးနဲ့ခေါင်းနဲ့ရွက်တင်ယုံနဲ့တော့ကုန်းထက်ကိုရောက်နိုင်ပါမလားရှင်လေကြီးကိုယ်တိုင်တခါတဲ့အားဆိုင်ပြီးယုံလို့တာကုန်းထက်ကိုရောက်တာ ဘုန်းကြီးတို့ယောဂီများကိုလည်းဘုန်းကြီးကအားပေးပြီးတော့ယောဂီတို့ကြိုးစားကြိုးစားနေအားပေးနေုံနဲ့ယောဂီတို့တရားရပါမလားယောဂီတို့ကိုယ်တိုင်ကြိုးစားဖို့တော့မလိုဘူးလားမလို့ခုဘုန်းကြီးတို့ယောဂီများအပြင်တရားလေးတဏှာကြီးတောင်မထိုင်နိုင်တဏှာကြီးတောင်တခါလဲဟိုပဲလေဒီပဲလေဟိုလိုရွှေ့ဒီလိုရွှေ့ဒါခန္ဓာကိုယ်ကိုညာတာဘာကိုညာတာလဲ ဒီပုဂ္ဂိုလ်စိတ်ကိုပါလိုက်တာနဲ့အလိုလိုက်နေတာတခါနဲ့သိခံပြီးဇွဲနဲ့ကြိုးစားလိုက်လို့ရှိရင်ဒီတဏှာကြီးဆိုတာခဏလေးရဲ့ဘုန်းကြီးတို့ယောဂီများဒါကြောင့်မို့ဘာနဲ့တူလဲဆိုတော့ဒီရှင်သိမင်းဒီပုထုဇဉ်လူသားတွေဟာလေဟောဒီရှင်သိလောင်းတော်ရှင်သိကြီးနဲ့တူတယ်ဒါကြောင့်တူတာလဲဆိုတော့ရှင်သိမင်းကြီးဟာရှင်ညုံပွဲထဲကျွန်နဲ့နေတယ်လို့ ဘုန်းကြီးတို့ပုထုဇဉ်တွေမှာလည်းတန်တရာထဲမှာတဝဲလေလေနဲ့မလဲရဘူးလားတန်တရာထဲမှာကျင်လဲနေရတာလူကျင်လိုက်နတ်ကျင်လိုက်ခွေးကျင်လိုက်ဝဲကျင်လိုက်ချက်ကျင်လိုက်နဲ့ရှင်သင်မင်းကြီးဆွန့်လို့ပဲတဲ့ကျွန်နစ်နေတယ်လို့ဘုန်းကြီးတို့ပုထုဇဉ်တွေတန်တရာထဲမှာညစ်နေတာဒါကြောင့်ဘုန်းကြီးတို့ပုထုဇဉ်လူသားတွေဟာရှင်သေကြီးနဲ့တူတယ်။ဘာနဲ့တူတယ်လဲ။ဟင်းရှင်သေကြီးနဲ့တူတယ်ဘုန်းကြီးတို့ယောဂီများဆိုကြည့်လိုက်။ရှင်သေပုံပြင် နန်းဆိုလျင်ပုထုဇဉ်နှင့်တူပေသည်ရှင်သေးပုံပြင်နန်းဆိုလျင်ပုထုဇဉ်နှင့်တူပေသည်ရွံ့ညွန်ဘွဲ့မှန်နိုင်ဆိုရာတန်တရာနှင့်တူပေသည် ကျွညွန်ဘွဲ့မှန်နိုင်ဆိုရာတန်တရာနှင့်တူပေသည်ဒီရှင်ဒီပုတုဇဉ်နဲ့တူတယ်ကျွညွန်ဘွဲ့ကပါနဲ့တူတယ်အဲကျွညွန်ဘွယ်ထဲမှာရှင်သေးကြီးမယုံနိုင်အောင်ကျွန်းနဲ့နေသလိုတန်တရာထဲမှာဘုန်းကြီးတို့ပုတုဇဉ်နေနစ်ပြီးတော့မနေရဘူးလားအဲဒီမှာဆွေးသမင်လေး သမင်လေးကလည်းကြည့်ပေါ့သမင်လေးကလည်းပဲတခါတဲ့ဟိုမှာယတ္တတဏဒါလေးတွေကိုမစွန့်လွတ်နိုင်တဲ့အတွက်ကြောင့်မို့တခါတဲ့သမင်လေးကလည်းပဲအဲ့ဒီမှာလိုက်ပြီးတော့ရှာပွေပြီးတော့စားတောက်နေတယ်အဲ့ဒီကျွညုံဘွက်တဲကဘာနဲ့တူတူမြင်းမြင်းကြီးစားလေးတွေကိုစားတောက်ပြီးတော့နေတာအဲ့ဒီရွှေသမင်ကဘာနဲ့တူလဲဆိုတော့ကာမဂုဏ်နဲ့တူတယ်တဲ့သမင်လေးကဘာနဲ့တူလဲကာမဂုဏ်နဲ့တူတယ် အဲ့ဒီသမင်လေးဟာကာမဂုဏ်နဲ့တူတယ်ရွှွညွန်ဘွဲ့ပေါ်ကမြင့်မြီစာတွေကတော့အဝိဇ္ဇာနဲ့တူတယ်မျက်ကလေးတွေကဗာနဲ့တူတယ်ဟင်းအဝိဇ္ဇာနဲ့တူတယ်လေဗာနဲ့တူတယ်ဆိုတော့ဟိုကသမင်ကြီးဟူသောကာမဂုဏ်ကိုလိုချင်တာရှင်သေးကြီးကရှင်သေးကြီးကလိုချင်တဲ့အခါကလည်းကြတော့ဟိုမြင့်မြီစာလေးတွေဟာအပေါ်ရန်ပုတ်ဖုံးတာတာ အောက်ကရွှွန့်ပွက်ကြီးမရှိဘူးလားဟင်းရွှွန့်ပွက်ကြီးရှိတယ်လေရွှွန့်ပွက်ကြီးရှိနေတာကိုမသိဘူး ရှုပ်ပွက်ကြီးရှိနေတာကိုမသိဘူးဒါကြောင့်မို့ဒီမျက်ရည်စာလေးတွေဟာဘုန်းကြီးတို့အခုယောဂီတွေတရားအထုတ်တဲ့ခံစားလာမှာမသိမှုဆိုတဲ့အဝိဇ္ဇာမိမိတို့အမှန်ကိုအမှန်တိုင်းမသိတာရုပ်ကိုရုပ်တိုင်းမသိတာနာမ်ကိုနာမ်တိုင်းမသိတာအမှန်ကိုအမှန်တိုင်းမသိတာအဝိဇ္ဇာဖုံးလွှမ်းနေတာဘာဖုံးလွှမ်းနေတာလဲဒီအဲ့လိုဖုံးလွှမ်းနေတော့အမှန်တိုင်းမသိဘူးအခုလည်းပဲအောက်မှာရှုပ်ပွက်တွေရှိတယ်ဆိုတာကိုဒီမျက်ရည်စာလေးဖုံးနေတော့ဒီချင်းတွေကြီးသိရလားဗျာ မသိဘူးသူကဟိုမှာကာမဂုဏ်နဲ့တူတယ်ဟိုသမင်ကိုပဲလူလူကျင်နေတာသမင်ကိုပဲလူကျင်နေတာဒါကြောင့်မို့ဒီသမင်လေးဟာကာမဂုဏ်နဲ့တူတယ်လို့ဆိုလိုက်ရွှေသမင်ပုံနိုင်ဆိုတုံကာမဂုဏ်နဲ့တူပေသည်ရွှေသမင်ပုံနိုင်ဆိုတုံကာမဂုဏ်နှင့်တူပေသည် ဟောရွှေသမင်ရှင်သေးကြီးကရွှေသမင်ကိုလိုချင်တယ်။ဘုန်းကြီးတို့ပုထုဇဉ်တွေကကာမဂုဏ်တွေကို လိုချင်တယ်။ဘာတွေကိုလိုချင်တာလဲ။ရူပါယုံကောင်းကောင်းလေးတွေ၊တာရာယုံကောင်းကောင်းလေးတွေ၊ရာသာယုံကောင်းကောင်းလေးတွေဒီငါးပြားအာယုံကာမဂုဏ်တွေကိုပဲလိုချင်နေကြတယ်။ဒါပုထုဇဉ်ပုဂ္ဂိုလ်ကြီးဟိုရှင်သေးကတော့ဘာကိုလိုချင်နေလဲ။ဟိုသမင်လေးကိုလိုချင်တယ်။ဘာကိုလိုချင်တာလဲ။အေးဒါကြောင့်မို့သမင်လေးနဲ့ကာမဂုဏ်နဲ့မတူဘူးလား။ ဆိုလိုက်ရွှွန့်ပွဲပေါ်မှန်မျက်မြေသံအဝိဇ္ဇာနှင့်တူပေသည်ရွှွန့်ပွဲပေါ်မှန်မျက်မြေသံအဝိဇ္ဇာနှင့်တူပေသည်ဟောဟိုမှာရွှွန့်ပွဲကြီးရှိမှန်းမသိဘူးဘာကဖုံးထားလို့လဲမြေသာမြေကလေးတွေကဖုံးထားတော့ဟိုမှာရှင်တေကြီးဟာ ရှုပ်ဖွဲ့ကြီးရှိမှမသိဘူးအဲ့ဒီလိုပဲဘုန်းကြီးတို့ဒီမှာငါးပြအာယုံကာမဂုဏ်တရားတွေအကောင်းလို့ထင်းနေတာအဝိဇ္ဇာဖုံးနေလို့ဘာဖုံးလွှမ်းနေလို့လဲအဝိဇ္ဇာကဖုံးလွှမ်းနေလို့ဒီမှာရူပါယုံတတာယုံစတဲ့ဒီငါးပြအာယုံကာမဂုဏ်တရားတွေကိုမိမိတို့ကအကောင်းလို့ထင်းနေတာဒါကြောင့်မို့အဝိဇ္ဇာနဲ့မျက်မြည်စာနဲ့မတူဘူးလားညာအင်းမြေစာမြေကလေးနဲ့ဒီအဝိဇ္ဇာနဲ့တူတယ်တဲ့နောက်တစ်ခါ မြေခွေးလေးဘုဘက်ကမြေခွေးလေးကလည်းပဲဘုန်းကြီးတို့ယောဂီများဒီမျက်နှာစာနဲ့တူတော့အဝိဇ္ဇာကာမဂုဏ်အာယုန်တွေကိုဘုန်းကြီးတို့တခါရင် မသိမှုဆိုရဲ့အဝိဇ္ဇာကဘုံမှန်ပြီးတော့ဒါတွေပေါ်မှာပဲနှစ်သက်သားရန်တမ်းမဲ့တမ်းမဲ့တဲ့အတွက်ကြောင့်မို့ဒီတဏှာတွေနဲ့ပြေးသွားတဲ့အခါကလည်းကြတော့နောက်ထပ်ဘဝတွေဘဝတွေရပြီးတန္တရာထဲမှာမလင်ရပြီဘုရားညာဒီတန္တရာထဲမှာပြေးရတာနောက်တကမြေကွေးလေး မြေခွေးလေးကဘာနဲ့တူဆိုတော့တရားကြတဲ့ပုဂ္ဂိုလ်နဲ့တူတဲ့ဘာနဲ့တူပါလိမ့်မယ်ဆိုလိုက်မြေခွေးဟူကသင်္ကာလတရားပြနှင့်တူပေသည်မြေခွေးဟူကသင်္ကာလတရားပြနှင့်တူပေသည် ရေမြောင်းလေတံနှိုင်းဆိုရန်တတိပဋ္ဌာန်နှင့်တူပေသည်ရေမြောင်းလေတံနှိုင်းဆိုရန်တတိပဋ္ဌာန်နှင့်တူပေသည်အဲဒီတော့ဘုန်းကြီးတို့ခုရှင်သေးကြီး မြေထဲမှာရွှံ့ညွန့်ပွေတဲ့ကျွန်နစ်နေတဲ့အခါအဲ့ဒီရွှံ့ညွန့်ပွေတဲ့ကနေကုန်းထက်ရအောင်မြေခွေးလေးကနေပြီးတော့ကြိုးစားပြီးတော့အပေါ်ရောက်ဆောင်ရွက်ပေးတာခုဘုန်းကြီးတို့ယောဂီများလည်းပဲဒီတန်တရာတွေကလွတ်သွားခုတန်တရာတွေကလွတ်ရလို့ကြောင်းဖြစ်တဲ့တတိပဋ္ဌာန်တရားတွေကိုအားထုတ်နေကြတယ်လေဒီတတိပဋ္ဌာန်တရားတွေအားထုတ်လို့မိမိပါရမီတို့ရှိမယ်ဆိုရင် အောက်ထာတောတအောက်ဖြစ်တောတပတ္တိမညာလောက်ရပြီဆိုရင်တန်တရာတွေကဘုန်းကြီးခုနှစ်ဘဝတည်းပဲကျင်နေရတော့မယ်တန်တရာတွေဘယ်နှဘဝလဲဒီသကရာကံမိမညာပူညာရအောင်အားထုတ်လိုက်မယ်ဆိုရင်နှစ်ဘဝပဲတန်တရာတည်းကျင်နေရတော့မယ်အနာဂံမိမညာပူညာရမယ်ဆိုရင်တဘဝတည်းပဲတန်တရာတည်းကျင်နေရတော့ပါရမီလူရှိလို့အရဟတမညာပူညာရလို့ယဟနာ ဖြစ်ပြီဆိုရင် နောက်တာဘဝရပါဦးမလားသံတရာထဲမှာမလဲရတော့ဘူးအဲဒါကြောင့်မို့ဘုန်းကြီးတို့ခုတရားပြတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီတတိပဋ္ဌာန်တရားတွေသံတရာကလွတ်ရလွတ်ကြောင်းဖြစ်တဲ့တရားတွေပြပေးနေတာဆိုတော့ဘုန်းကြီးတို့ယောဂီများဒီညီကွေးလေးနဲ့တရားပြတရားဟောတဲ့ပုဂ္ဂိုလ်နဲ့မတူဘူးလားညာတဲ့ဟိုကညီကွေးလေးကလည်းပဲချင်းသေးကြီးဒီချွညွန့်ပွဲတဲကနဲ့ကျွန်တဲ့နေရာကနေအပေါ်လွတ်အောင် ရင်မြောင်းလေးတွေတွေ့တန်းပြီးတော့မပေးဘူးလားရင်မြောင်းလေးလေးကိုတွေ့တန်းပေးတယ်အခုဘုန်းကြီးတို့ယောဂီများကိုလည်းပဲသံတရာကလွတ်ရလွတ်ကြောင်းဖြစ်တဲ့တတိပဋ္ဌာန်တရား၄ပါးကိုအထုပ်ပုံအထုပ်နည်းလေးတွေဟောမပေးဘူးလားကဲဒီတော့ရင်မြောင်း၄တန်နဲ့တတိပဋ္ဌာန်၄ပါးနဲ့မတူဘူးလားကဲဒီရင်မြောင်း၄တန်ကြောင့်မာနေတဲ့ရှင်ယုံနေပြော့သွားမယ်ပြော့သွားတဲ့အတွက်ကြောင့်မို့မိမိအားစိတ်ပြီးရုန်းကန်လို့ရသွားတယ် ဒီယောဂီပုဂ္ဂိုလ်ဟာလည်းပဲဒီတတိပဋ္ဌာန်တရားလေးကိုသာကိုရိုးသေးသေးကြိုးစားသွားမယ်ဆိုရင်ကုန်းအထက်ကိုကုန်းအထက်နဲ့တူတဲ့သံတရာဆင်းရဲကမလွတ်နိုင်ဘူးလားလွတ်နိုင်တယ်နောက်တကအဲ့ဒီမှာရှင်သေးမင်းရှင်သေးကယုံမှုအတွက်ဘုန်းကြီးတို့ယောဂီများကိုကမြေခွေးလေးကနေပြီးတော့အထူးအားပေးပြီးတော့မတိုက်တွန်းရဘူးလား ရှင်ရှင်နေနေအားဆိုင်ပြီးတော့ဝိရိယစိုက်ပြီးတော့ယုံလိုက်စမ်းမှဆိုပြီးတော့တခါလဲအတန်ကိုကျဉ်အောင်သွားအောင်ဟဲ့သူကိုယ်တိုင်ကလည်းပဲရှိတဲ့မြအားကုန်ထုတ်ပြီးတော့ကောင်းတဲ့တွန်တင်နေကိုကရှင်တင်မင်းကလည်းပဲဝရိယစိုက်ပြီးတော့လက်ရောခြေရောအားစိုက်ပြီးတော့အပေါ်ကို ကုန်းထက်ရောက်အောင်မယုံဘူးလားဒီအဲ့ဒီလိုယုံလိုက်တာနဲ့ခွန်ကြီးတို့ယောဂီများဟာလည်းပဲဒီကမ္မထမ်းပြပေးတဲ့ဆရာသမားရဲ့ အားပေးတိုက်တွန်းမှုအရာသမပရံ၄ပါးဝရိယစိုင်းပြီးတော့ကြိုးစားလိုက်မယ်အားထုတ်လိုက်မယ်ရုန်းကန်လိုက်မယ်ဆိုပါရင်ကြိုးစားအားထုတ်လိုက်မယ်ဆိုပါရင်တတိအားတမာရီအားတွေကောင်းပြီးတော့ဝိပဿနာဉာဏ်နေဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဒီဝိပဿနာဉာဏ်နေရင့်ကျက်ပြည့်စုံပြီဆိုရင်မဲ့အစဉ်စဉ်ပူအစဉ်စဉ်ဆက်ရောက်ကိလေသာအသောကုန်ခံပြီးတော့ယဟန်မဖြစ်နိုင်ဘူးလား တန်တရာကမလွတ်နိုင်ဘူးလားအေးဟိုဘက်ကရှင်သေကြီးဟာလည်းပဲသူ့ရဲ့မြေကွေးလေးကအားပေးပြီးတော့တိုက်တော်နေတဲ့အတိုင်းသူ့ကိုယ်တိုင်အားစိတ်ခွန်စိတ်ချီရောလက်ရောရုံထွက်လိုက်တဲ့အတွက်ကြောင့်မို့ဟောဘုန်းကြီးတို့ယောဂီများရေပတ်လေဝမ်းရံနေတဲ့ကုန်းထက်ကိုမရောက်ဘူးလားညာကဲဆိုလိုက်ရှင်သေယုံကံလှုပ်ရှားဟံသမပရံနဲ့တူပေသည် ရှင်သိယုံကံလှုပ်ရှားဟံသမပဒံနှင့်တူပေသည်ရေပတ်လေယံတောင်ကုန်းစံညနိဗ္ဗာန်နှင့်တူပေသည်ရေပတ်လေယံတောင်ကုန်းစံ မြတ်နိဗ္ဗာန်နဲ့တူပေသည်ဒီဘုန်းကြီးတို့အခုရှင်သေးကြီးဟာဒီမြေခွေးလေးရဲ့တခါလဲအားပေးတိုက်တွန်းတဲ့အတိုင်းမိမိကိုယ်တိုင်ကအားဆိုင်ခွန်ဆိုင်ရုံထွက်လိုက်တဲ့အတွက်ကြောင့်ဟောကုန်းအထက်ကိုရောက်ပြီးတော့သူဆင်းရဲတွေကအာလုံးမလွတ်မြောက်ဘူးလားဗျာလွတ်မြောက်သွားတယ်အဲ့ဒီလွတ်မြောက်သွားတဲ့အချိန်မှာသူကျေးဇူးကိုတည်တတ်တယ် အဲဒီမှာလွတ်လွတ်သွားပြီဆိုတာနဲ့စားစရာရှာတယ်ရှာပြီးတော့ရလာပြီသားကောင်ရလာပြီဆိုတာနဲ့သူ့အရင်မစားရလာတဲ့သားကောင်ကိုတခါရဲ့အပေါ်ကအကြီးတွေကိုဖဲကိုက်ဆုပ်ပြီးဖဲပြီးတော့သူ့ကျေးဇူးရှင်ဖြစ်တဲ့မြေခွေးကိုအရင်ဆုံးကျွေးတယ်ကျေးဇူးဆက်နေတာဘာလို့နေတာလဲကျေးဇူးဆက်နေတာနေ့စဉ်နေ့စဉ်သားကောင်ကိုရှာတယ်ရှာပြီးတိုင်းရှာပြီးတိုင်းသူ့အရင်မစားဘူး သူ့ရဲ့ကျေးဇူးရှင်အသက်သခင်ကျေးဇူးရှင်ဖြစ်တဲ့မြေခွေးကိုပဲအရင်ဆုံးကျွေးနောက်ဆုံးကျတော့မြေခွေးမှာဇနီးမယားရှိတယ်ဆိုတော့အဲ့ဒီဇနီးမယားတွေခေါ်လာသားသမီးတွေခေါ်လာခေါ်လာပြီးတော့သူနဲ့အတူအဲ့ဒီမှာတောင်ကုန်းပေါ်ကနိုင်ကူထဲမှာသူနဲ့အတူနေတယ်အဲ့ဒီမှာသူ့ရဲ့ရှင်ဇနီးမယားကလည်းပဲရှင်သေးမကလည်းပဲသားသမီးတွေနဲ့ဥပကလည်းသားသမီးတွေနဲ့နှစ်ဖက်တခါတည်းညီညီညွတ်ညွတ်ပြောပြောရွှင်ရွှင်နေကြဒါပေမဲ့ကြာကြာနေလာတဲ့အခါ ရှင်သေးမှစဉ်းစားတယ်ဒီလောက်ထိအောင်ဘာကြောင့်ဒီလောက်ပြုစုနေရတာလဲကိုကရှင်သေးဟိုကမြေခွေးပဲဘာကြောင့်လဲဒီလောက်ပြုစုနေရတာလဲအစားအသောက်ကစပြီးဦးဖြာဖြာသူတို့စားပြီးမှကိုကစားရတာဆိုတော့မကျေနပ်တော့ဒါနဲ့အဲ့ဒီမြေခွေးတွေမနေနိုင်အောင်ဆိုပြီးတော့ရှင်သေးနဲ့မြေခွေးအစာရှာထွက်နေပြီဆိုတဲ့အခါကလည်းကျတော့ဒီရှင်သေးမနဲ့ကလေးတွေကဟိုးမြေခွေးမနဲ့ကလေးတွေကိုအနိုင်ကျင့်တာအဲ့လိုအနိုင်ကျင့်မနေရအောင်အနိုင်ကျင့်ရတဲ့အခါကျတော့မှမြေခွေးမ သူ့ခင်မုန်းဖြစ်တဲ့မြေခွေးပြန်လာတဲ့အခါတို့တို့တိတ်တိတ်အနေအချင်းတနေရာပြောင်းရရအောင်ဘာကြောင့်ပြောင်းရမှာလဲဒီမှာမြေခွေးကလည်းဒီချင်းလေးမင်းကြီးကလည်းငါတို့ပေါ်မှာဒီလောက်တည်းအောင်ဘီးဆိုင်ပြီးတော့နေတာဘာလို့ပြောင်းရမှာလဲပြောင်းရင်မကောင်းဘူးပေါ့မဟုတ်ဘူးနေလို့မရတော့ဘူးအရှင်တို့ကတော့အစာရှာထွက်နေတယ်ဒါပေမဲ့ကျမတို့ဒီမှာသားမိတွေကိုဒီချင်းသေးမနဲ့သားသားတွေကသားသမီးတွေကအနိုင်ကျင့်ကြတယ်ဒီနေရာကြာကြာနေလို့မဖြစ်တော့ဘူးသွားမှာလေဆိုတော့ အဲ့ဒီအကြောင်းအရာကိုဟိုရှင်သင်မင်းကိုမြေခွေးကပြောပြတဲ့အခါကျတော့မှအဲ့ဒီမှာရှင်သင်မင်းကသူ့ရဲ့ရှင်သင်မနဲ့အာလောသားသမီးတွေကိုခေါ်ပြီးတော့ငါဟာတခုတော့နေ့တစ်နေ့မှာဒီအစာရှာထွက်ရင်းကနေပြီးတော့ရှင်ရှင်ညိုပွဲတဲ့ကျွန်နေနေတာခုနှစ်ရက်တိုင်အောင်ညာစိုက်ကူကိုပြန်မလာနိုင်တာကိုမင်းမှတ်မိသေးလားဆိုပြီးသူ့ရဲ့ဇနီးဖြစ်တဲ့ရှင်သင်မကိုပြောတဲ့အခါကျမှတ်မိပါသေးတယ်။အေးအဲ့ဒီချိန်တုန်းကငါရှင်ညိုပွဲတဲ့ကျွန်နေနေတယ်။ အဲ့ဒီဆွညုပ်ပွေတဲကကျွန်နဲ့နေတာကိုငါအသက်ကိုကယ်တာဟာသူပဲဒါကြောင့်မို့သူဟာငါရဲ့အသက်တခင်ကျေးဇူးရှင်ဖြစ်တဲ့အတွက်ငါကျေးဇူးဆက်တဲ့အနေအားဖြင့်ဒီသူတို့မိသားစုကိုငါဥပဖြားဖြားစာဥစားဖြားကိုငါကျွေးမွေးပြီးတော့ပြည့်စုံနေတာကျေးဇူးဆက်နေတာတဲ့ဒါကြောင့်မင်းလည်းပဲငါရဲ့ကျေးဇူးဆက်နေတာလေးကိုပါရမီဖြည့်တဲ့အနေအားဖြင့်ပါရမီကိုကုညီပေးပါကွာဆိုပြီးတော့ပြောပြတော့မှရှင်တိမနားလေသဘောပေါက်ပြီးတော့ နောက်ဆုံးဆွေး90မျိုး90ထိအောင်ပေါ့လေရှင်လေးမျိုးတွေကနေဒီညီကိုကြီးကိုကျေစုဆက်သွားတယ်လို့ဆိုပါတယ်အဓိကကတော့ဖြင့်ကျေစုရှိပြီဆိုရင်ဒီကျေစုတရားကို ပြန်လည်ပြီးတော့သိဖို့ရောမလိုအပ်ဘူးလားသိတဲ့အတိုင်းလေးပဲဒီကျေစုကိုမိမိစွမ်းနိုင်တဲ့ညာဆက်ဖို့လည်းမလိုအပ်ဘူးလားညာဒါဒီတုတ်တော်လေးရဲ့ဟောဟောရင်ဟောလို့ရင်းတာဒါပါပဲဒီစံတော်လေးရဲ့ဟောလို့ရင်းတာဒါပေမဲ့လို့ဒီမှာမြတ်စွာဘုရားဟောလို့ရင်းတာဒီထဲမှာ ဒီချင်းလေးမင်းကြီးရဲ့ရွှွံ့ရုံပွဲထဲကကျွန့်နစ်နေတဲ့အခါမှာမြေကွင်းလေးကနေပြီးတော့ချင်းလေးမင်းကိုဒီကျွန့်ရုံပွဲထဲကနေပြီးကုန်းထက်ရောက်အောင်ဆောင်ကျင်းတာလေးဟာခွန်ကြီးတို့အခုယောဂီပုဂ္ဂိုလ်များကိုတရားပေးတရားပြနေတဲ့ကမ္မထမ်းဆရာတွေနဲ့သိတူနေပါကမ္မထမ်းဆရာများဟာအခုတန်ត្រာထဲမှာကျင့်တယ်နေကြတဲ့တန်ត្រာဆင်းရဲခန္ဓာဆင်းရဲကလွတ်ကျင်တဲ့ပုဂ္ဂိုလ်များကိုလွတ်ရတော့ကြောင်းဖြစ်တဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုညွှန်ပြနေပါတယ် ဒီတတိပဌာန်တရား၄ပါးကိုညွှန်ပြနေတာနဲ့ဟိုကရင်မြောင်းလေးကိုတွေ့တန်းပေးတာနဲ့တူတယ်။နောက်ပြီးတော့ဒီကဝရိယစိုက်ပြီးကြိုးစားအားထုတ်ဖို့တိုက်တွန်းလမ်းနဲ့ဟိုကအားပေးပြီးတော့ဒီမြေခွေးလေးကနေပြီးတော့ရှင်တေကြီးကိုအားပေးပြီးတော့ကိုရောစိတ်ရောတခါလဲအားစိုက်ပြီးရုန်းကန်မှုတိုက်တွန်းပေးတဲ့အခါမှာရှင်တေမင်းကြီးကကိုရောစိတ်ရောအားစိုက်ပြီးရုန်းထွက်လိုက်တဲ့အတွက်ကြောင့်မို့ကိုယ်အထက်ရောက်ဆင်းရဲကလွတ်မြောက်သွားတာနဲ့အခုဘုန်းကြီးတို့ယောဂီများဟာလည်းပဲကမ္မဋ္ဌာန်းဆရာများ ဆရာသမားများအားဖြင့်တိုက်တွန်းတဲ့အတိုင်းလိုက်နာပြီးတော့သာမိမိရဲ့အသက်နဲ့ခန္ဓာကိုယ်ကို မငင်ညာပဲကြိုးစားအားထုတ်သွားလို့ရှိရင်ကိုလိုချင်တဲ့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရနိုင်သလားမရနိုင်ဘူးလားဗျာအေးဘုန်းကြီးများကတော့ဘုန်းကြီးတို့ယောဂီများကိုအားပေးရုံတိုက်တွန်းရုံပဲတနည်းအားဖြင့်တော့တရားအားထုတ်နိလန်လေးပေးရုံပဲပေးနိုင်တယ်ဒါပေမဲ့နိဗ္ဗာန်ချမ်းသာရဖို့ကြတော့ပေးလို့ရပါမလား အဲ့ဒါကြတော့ကိုယ်တိုင်အားထုတ်ယူမှရမှာဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒုံမီဟိကိစ္စအာတပံဧခာတာရောတထာဂတံပฏิပါဏာပမောက္ခန္တိသာယိနောမာရပန္ဒနာဒုံမီဟိသင်တို့ဒီကိစ္စအာတပံမဟာတတိပဌာဝိပဿနာတရားတို့ကို ပွားများအားထုတ်သင့်မေဟိအားထုတ်ပါတထာဂတံငါဖရာတို့မှာတော့ အခါကာရောနိပိညွန်ပြယုံမြသာစွန့်နိုင်ကြပါပြီကုန်၏မြတ်စွာဘုရားဟာနိဗ္ဗာန်ကိုမင်းတို့ယူကြတော့လို့ပေးလို့ရရလားနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့လမ်းစဉ်ကိုသာမြတ်စွာဘုရားညွန်ပြယုံမင်းဒီတိုင်းနဲ့ဘုန်းကြီးတို့လည်းပဲယောဂီများကိုတရားရကြတော့လို့သူတို့ပြောယုံနဲ့တရားရပါမလား ဒီဘုန်းကြီးတို့ကတရားရအောင်တရားအထုတ်ပုံအထုတ်နီလန်းလေးကိုညွှန်ပြရုံပဲညွှန်ပြနိုင်တယ်မိမိတို့ညွှန်ပြတဲ့အတိုင်းယောဂီပုဂ္ဂိုလ်များကကြိုးစားအားထုတ်သွားမယ်ဆိုပါရင်ဒီတရားအသိဉာဏ်တို့တွေကိုယ်တိုင်မရနိုင်ဘူးလားနိဗ္ဗာန်ကြည့်အောင်မျက်မှောက်မပြုတ်နိုင်ဘူးလားဗျာဒါကြောင့်တုံမေဟိကိစ္စအတ္တပံဧခန္တာရောတထာဂတံပฏิပန္နာပမောက္ခန္တိသာယိနောမာရပန္တနာ ဒုံမေဟိတင်တို့သည်ကိစ္စအာတဗမသတိပဋ္ဌာဝိပဿနာတရားအလုပ်တွေကိုပွားများအားထုတ်သင့်ပြီအားထုတ်ပါသတ္တကတံငါဖရာတို့မှာတော့ဧကတာရောနိပိညွန်ပြယုံများသာစွန့်နိုင်ကြပါပြီကုန်၏ပฏิပန္နတို့များနိပိညွန်ပြတဲ့အတိုင်းကျင့်ကြကုန်လျက်သာယိနောဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိလေသာမိုက်စုကိုရှုမြိုက်နိုင်သောသူတို့တည်သာလျင် မာရဗန္ဒနာတေမင်းလက်တွင်မှမမောက်ခံတိကင်းလို့နိုင်ကြပါပြီကုန်တည်း